ဒါကြောင့်မို့အခုဒီဒီတုတ်မှပေးထားတဲ့အဖြေဟာအလွန်ယုတ်တည်ရှိတဲ့အဖြေဒီအဖြေကိုကြားပြီးတော့မြတ်စွာဘုရားကိုကြည်ညိုလာတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့တပည့်ဖြစ်လာတဲ့ပုဂ္ဂိုလ်တွေဘယ်နှယောက်ရှိနေရှိမယ်ဆိုတာဘုန်းကြီးတို့အနေနဲ့မပြောနိုင်ဘူးအများကြီးရှိမှာကောင်းပြီအဲ့တော့ဒီတုတ်ကဘာကိုသင်ကြားတယ်လဲဆိုတာကံကံရဲ့အကျိုးသဘောတရားကိုသင်ကြားတာပဲ အသက်တူတာဟာအသက်တူစီတတ်တဲ့ကံကိုလွတ်ခဲ့တဲ့အတွက်အသက်တူတာဘယ်သူမှဖန်ဆင်းလို့လည်းမဟုတ်ဘူးအကြောင်းမဲ့လည်းမဟုတ်ဘူးနော်အသက်ရှည်တာလည်းပဲအသက်ရှည်ရရှိအကြောင်းကောင်းမှုကုသိုလ်နောက်ကပြုခဲ့တဲ့အတွက်ကြောင့်မို့ဒီဘဝမှာသူအသက်ရှည်တာပဲအဲ့တော့ကံကံရဲ့အကျိုးသဘောတရားကိုဒီတုတ်မှာဟောတော်မူတယ်နောက်ထပ်လည်းပဲကံကံအကျိုးဟောတဲ့တုတ်တွေရှိသေးတယ်ထားအောင်အဲ့တော့ကံဆိုတာဘာလဲနော်နည်းနည်းချက် ကံဆိုတော့ဗာလဲကံပြောကြတာဟမ်အေးဒီဟိုတာမညာအဖြစ်ဖြေဖြေမယ်ဆိုရင်ဒီလိုကြီးဖြေပါမယ်နော်အင်္ဂလိပ်လိုပြောရင်လည်းဒါ action လို့ပြောမယ် deed လို့ပြောမယ်ဟုတ်လားအဲဟိုကမ္မဆိုတဲ့စကားလုံးပါဠိစကားလုံးရဲ့အတိပ္ပယ်ကအလုတ်ဆိုတဲ့အတိပ္ပယ်ရှိတယ်ရိုးရိုးအနေနဲ့သုံးမယ်ဆိုရင် အလုတ်လို့အတိပ္ပယ်ရှိတယ် ဟုတ်လားတခါလေကမ္မန္တလို့သုံးတာရှိတယ်အနာကုလသကမ္မန္တဆိုတာကြားဘူးလားမလားနော်ဟိုမင်္ဂလာတုတ်အဲကမ္မန္တဆိုရင်လည်းပဲထိုးထိုးအမှုပေါ့ဟုတ်လားကုံသွဲလဲလဲလုတ်တဲ့စတဲ့အဲ့ဒါမျိုးကမ္မန္တလို့ခေါ်တာဒါပေမဲ့လို့အဘိဓမ္မာသဘောအရာပြောပြောရပြီဆိုတော့ကိုကံဆိုတာစေတနာကိုခေါ်တယ်နော်ဒါလေးမှတ်ထားစေတနာကိုခေါ်တယ်စေတနာဆိုတာဘာလဲတဲ့ စေတနာဆိုတာနံသဘောတရားတစ်ခုစိတ်ဆော်ပေးတတ်တဲ့နံသဘောတရားတစ်ခုတိုက်တိုက်တွန်းပေးတတ်တဲ့နံသဘောတရားတစ်ခုဘာလေးတစ်ခုလှုပ်လို့ तू तू အဲ့ဒီတိုက်တွန်းမှုလေးကပါတယ်တိုက်တွန်းမှုပြင်းပြင်းထန်ထန်ပါမယ်မပြင်းမထန်ပါမယ်ပေါ့လေအဲ့ဒီတိုက်တွန်းမှုလေးဟာအမြဲတမ်းစိတ်ဖြစ်တိုင်းဖြစ်တိုင်းပါတယ်စိတ်ဖြစ်တိုင်းဖြစ်တိုင်းဒီစိတ်ဆော်မှုပါတော့လည်းပဲကံလို့ခေါ်ရတဲ့စိတ်ဆော်မှုစေတနာဆိုတာကကုသိုလ်စိတ်အကုသိုလ်စိတ်နဲ့တွဲဖြစ်တဲ့စေတနာကိုခေါ်တယ် ကုသိုလ်စိတ်အကုသိုလ်စိတ်မဟုတ်ဘဲနဲ့တခြားစိတ်ရှိသေးတယ်အဲဒါဝိပဿစိတ်လို့ခေါ်တာရှိသေးတယ်အဲဒီဝိပဿစိတ်နဲ့တွဲပြီးတော့ဖြစ်တဲ့စေတနာကိုလည်းပဲကံလို့တော့ခေါ်နိုင်တယ်ဒါပေမဲ့လို့အခုကံကံရဲ့အကျိုးလို့ပြောနေတဲ့နေရာမှာတော့ကိုကံဆိုတာဟာကုသိုလ်နဲ့တွဲဖြစ်တဲ့စေတနာအကုသိုလ်နဲ့တွဲဖြစ်တဲ့စေတနာဒါကိုကံလို့ခေါ်တယ်ဒါကြောင့်မို့ကံဆိုတာဘာလဲ တိတိကျကျပြောစမ်းပါဆိုရင်စေတနာကိုခေါ်တယ်ဒါမြတ်စွာဘုရားကတက်ရိုက်ဟောထားတာရှိတယ်စေတနာဟံဘိက္ခွေကာမံဝဒာမိအဲ့ဒီစေတနာနဲ့စိတ်ဆော်ပြီးတော့ကိုတဲ့ခန္ဓာကိုယ်ဖြင့်ဖြစ်စေနှုတ်ဖြင့်ဖြစ်စေစိတ်ဖြင့်ဖြစ်စေလူတွေဟာအဲကံကိုပြုကြတယ်ဒီစေတနာရဲ့စိတ်ဆော်ချက်နဲ့မကောင်းတာလုပ်မိမယ်ကောင်းတာလုပ်မိမယ် စေတနာရဲ့စိတ်ဆော်ချက်နဲ့ကောင်းတာပြောမိမယ်မကောင်းတာပြောမိမယ်စေတနာရဲ့စိတ်ဆော်ချက်နဲ့ကောင်းတာကြံမိမယ်မကောင်းတာကြံမိမယ်အေးအဲ့ဒီလိုဒီစိတ်ဆော်စိတ်ဆော်ပြီးမြအဲပြီးမှဒီကာယကံဝစီကံမနောကံဆိုတာတွေကိုလှုပ်တာအဲ့ဒါကြောင့်မို့အဲ့ဒီလိုလှုပ်တဲ့အခါမှာပါဝင်တဲ့စေတနာဆိုတဲ့နံသဘောတရားကိုကံလို့ခေါ်တယ်အဲ့ဒီစေတနာကသူ့ကြီးမဖြစ်ဘူးတစုံတစ်ခုလုံမှတာဖြစ်တာမဟုတ်လားနော် အဲ့ဒါကြောင့်မို့ဒီပြုလုပ်မှုအမှုကိုလည်းပဲစေတနာလည်းကံလို့ဒီလိုဒီလိုတင်စားပြီးတော့သုံးတယ်အဲ့ဒါအများနားလည်တာလည်းပဲကံဆိုတော့ပါလဲဆိုကောင်းတဲ့အမှုမကောင်းတဲ့အမှုပဲနားလည်တယ်မဟုတ်လားနော်အေးဒါကတော့အဲ့ဒါဒီပြုတိုင်းပြုတိုင်းဒီစေတနာကပါလာကြည့်တယ်အဲ့လိုပါတဲ့အတွက်ကြောင့်မို့ကောင်းတဲ့အမှုမကောင်းတဲ့အမှုလို့ဒီလိုပြောတာအဲတိတိကျကျပြောကြဆိုဆိုရင်တော့ကိုကံဆိုတာဟာအဲဒီ အဲဒီလိုကောင်းတာမကောင်းတာလုပ်တဲ့အခါမှာပါဝင်တဲ့သို့မဟုတ်စိတ်ဆော်ပေးတတ်တဲ့စေတနာအမင်းအာနံသဘောတရားတစ်ခုပဲအဲဒီနံသဘောတရားကိုစေတသိက်လို့လည်းခေါ်တာအပြီးတော့ဝါဟာရတွေဆိုတော့ပြောရတာမလွယ်ဘူးနော်နားလည်ဖို့မလွယ်တာကိုကတော့ပြောတတ်တာနော်စေတသိက်လို့ခေါ်တယ်အဲအဲ့ဒီဟာကိုအဲ့ဒီစေတသိက်စိတ်ဆော်မှုစေတသိက်ကိုအာစေတနာလို့ခေါ်တယ်အဲ့ဒီစေတနာကို ကံလို့ခေါ်တယ်။အဲ့ဒီတော့စိတ်သဘောတရားတွေအများကြီးရှိတယ်။သို့မဟုတ်စေတသိက်ဆိုတာတွေအများကြီးရှိတယ်။အဘိဓမ္မာမှာပြောထားတဲ့အတိုင်းဆိုရင်စေတသိက်က52ခုတောင်ရှိတယ်။အဲ့ဒီ52ခုရှိတဲ့အထက်ကဒီစေတနာဆိုစေတသိက်တစ်ခုကိုကောက်ပြီးတော့မြတ်စွာဘုရားကဒါကံဆိုတာဒါလို့ဒီလိုဟောတာ။အဲ့ဒီစေတနာမှာထူးခြားချက်ရှိတယ်။တခြားစေတသိက်တွေနဲ့သူနဲ့ ဆိုရင် तू က तू က तू ကပို့ပြီးတော့ထူးတာရှိတယ်အဲ့ဒီတော့နာမ်သဘောတရားပဲဖြစ်ဖြစ်ရုပ်သဘောတရားပဲဖြစ်ဖြစ်ဘယ်သဘောတရားပဲဖြစ်ဖြစ်ဖြစ်ပြီးရင်ချုပ်သွားမှကြည့်တယ်နာမ်သဘောတရားတော့ပြောလို့လွယ်တယ်နော်နာမ်သဘောတရားဖြစ်ပြီးတော့ချုပ်သွားတယ်အခုစိတ်ကူးတစ်ခုဖြစ်တယ်နောက်စိတ်ကူးတစ်ခုအတိတ်တစ်ခုပေါ်လာဆိုအရင်စိတ်ကူးချုပ်မသွားဘူးလားနော် နောက်တစ်ခါစိတ်တစ်ခုစိတ်ကူးတစ်ခုပေါ်တယ်အရင်စိတ်ကူးချုပ်သွားတယ်ဆိုတော့နံသဘောတရားဟာဖြစ်ပြီးရင်ချုပ်သွားတယ်ဆိုတာသိချင်ရှားရုပ်ကြတော့နည်းနည်းစိတ်ထဲကခန်းနေလိမ့်မယ်နော်ကိုယ့်လက်ကိုကြည့်ပြီးတော့ငါ့လက်ဟာစောစောလုံးကလည်းငါ့လက်ပါပဲကိုယ်လည်းငါ့လက်ပါပဲဒီလက်အတိုင်းပဲရှိသေးတယ်ဆိုတော့ဖြစ်ပြီးတော့ချုပ်သွားတယ်ဆိုတာကိုစိတ်ထဲကသိပြီးတော့သဘောမပေါက်ချင်ဘူးပေါ့ဒါပေမဲ့လို့တကယ်ဟိုပရမတ်သဘောအရာပေါ့လေတကယ်အမှန်ပြောပြီဆိုတော့ အခုဒီလက်ချောင်းလက်ချောင်းတစ်ချောင်းမပြောကြတယ်ဒီလက်ချောင်းထဲမှာရှိနေတဲ့ရုပ်မှုန်လေးတွေဟာလည်းပဲခဏတိုင်းခဏတိုင်းဖြစ်ပြက်ဖြစ်ပြက်နေတာဒါဒီကိုကတော့ဒီပဂတိမျက်စိနဲ့မမြင်နိုင်ဘူးမလားမမြင်နိုင်တော့ကိုခုနခုနလက်ချောင်းနဲ့အခုလက်ချောင်းနဲ့အတူတူပဲဒီလိုပဲစိတ်ကထင်းနေတာတကယ်ကြတော့အဲ့ဒီလက်ချောင်းထဲမှာရှိနေတဲ့ရုပ်မှုန်လေးတွေဟာလည်းပဲအများအားပြောင်းပြောင်းလဲနေတာပဲ biology သမားတွေဆိုတာဒါသူတို့က ပြောစရာတော့မလိုဘူးသူတို့ကနားလဲဟုတ်လားဒီခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေဟာအမြဲတမ်းအဲဘာခေါ်လဲပြောင်းလဲနေတယ်လို့သူတို့ဆိုရမဟုတ်ဘူးလားသူတို့ကတော့ဘယ်နဲ့ပြောတာ cell လူတယောက်ဟာ9နှစ်တခါလူအစ်စ်ဖြစ်တယ်လို့ပြောတာနော်9နှစ်ကြာရင် cell cell ဟောင်းတွေအကုန်လုံးကုန်ပြီးတော့ cell အစ်စ်တကြီးဖြစ်ကုန်တယ်တဲ့အဲ9နှစ်တခါတခါတခါအဲကိုအစ်စ်ဖြစ်တယ်လို့ပြောတယ်ဘယ်နဲ့ယုံကြလား မသိဘူးလေသူတို့ပြောတာပဲနော်အေးအဲ့တော့သူတို့ကဒီဒီ biology ကလည်းပဲဒီခုလိုပြောတယ်ဒီရုပ်ရုပ်ဝတ္ထုလေးတွေဟာအဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေတယ်ကိုကမျက်စိနဲ့မမြင်ရတာတော့မတတ်နိုင်ဘူးမှမမြင်ရတာတဘောမှန်ကတော့ဒီရုပ်ဟာလည်းပဲဖြစ်ပြီးရင်ပြက်ရင်ဖြစ်ပြီးရင်ပြက်ဖြစ်ပြီးပြက်လာအဲ့ဒါဝိပဿနာရှုလာတဲ့ခါမှလည်းပဲမြင်တန်တော့မြင်လိုက်တာနာဆိုတာကတော့ခုနပြောလို့ပူပြီးတော့ထင်ရှားတယ် အဲပြီးတဲ့စိတ်ကလေးပေါ်လိုက်ကြောက်သွားလိုက်ဟိုရောက်သွားတဲ့စိတ်ကလေးပေါ်လိုက်ကြောက်သွားလိုက်တခါလေးလဲတန်နေတဲ့တဲ့စိတ်ကလေးပေါ်လိုက်ကြောက်သွားလိုက်စသည်ပေါ့လေကောင်းပြီအဲ့တော့ရုပ်တဘောနံတဘောဆိုတာဖြစ်ပြီးရင်ကြောက်သွားတာစေတနာကလည်းပဲနံတဘောဖြစ်တော့ကိုစေတနာလည်းပဲဖြစ်ပြီးရင်ကြောက်သွားတာဒါပေမဲ့လို့တဲ့ဒီစေတနာကံလို့ခေါ်တဲ့စေတနာကတော့ထူးခြားမှုတစ်ခုရှိတယ်အဲ့ဒီထူးခြားမှုကဘာလဲဆိုတော့ तू က သူဖြစ်ပြီးတော့ချုပ်သွားပြီမယ်လို့တဲ့အကျိုးပေးနိုင်တဲ့တတ္တိကိုတတ္တဝါတွေရဲ့ဒီစိတ်အစဉ်မှာပေါ့လေထားပြခဲ့တယ်အကျိုးပေးနိုင်တဲ့အစွမ်းအဲဒါထားပြခဲ့သူကအဲ့ဒီအကျိုးပေးနိုင်တဲ့အစွမ်းကိုခြံထားခဲ့ပြီးတော့မှချုပ်သွားတယ်အဲ့တော့စေတနာနဲ့တခြားသဘောတရားနဲ့အဲ့ဒါမှကွာသွားတယ်ဒါတခြားစေတသိက်ဆိုတဲ့သဘောတရားတွေရှိတယ် အဲတိဋ္ဌိမှုကိုစေတသိက်လို့ခေါ်တယ်အဲနှလုံးသွင်းမှုစေတသိက်လို့ခေါ်တယ်ထားပါတော့တရားတွေအများကြီးရှိတယ်အဲ့ဒီသဘောတရားတွေကတော့ဖြစ်ပြီးရင်ချုပ်သွားတယ်ဒီစေတနာဆိုတဲ့သဘောတရားကတော့ဖြစ်ပြီးရင်ချုပ်သွားတာတော့မှန်တယ်ဒါပေမဲ့လို့သူကအကျိုးပေးနိုင်တဲ့တတ္တိကိုတန်တန်မှခြံထားခဲ့တယ်အဲ့ဒီအကျိုးပေးနိုင်တဲ့တတ္တိခြံထားခဲ့ပြီးတော့သူအကျိုးပေးဖို့အခွင့်အခါပင့်လာတဲ့အခါကျတော့အကျိုးတရားတွေထားပြီးတော့ဖြစ်တယ်အကျိုးထားပေးတယ် ဒါဘယ်ချိန်မှပေးမယ်အဲဘယ်ရက်ဘယ်လဒါကတော့မပြောနိုင်ဘူးပေးတယ်ဟောသလိုမပြောနိုင်ဘူးဟုတ်လားသို့တော့သူအကျိုးပေးဖို့ရအကြောင်းညီညွတ်လာတဲ့အချိန်မှာသူထပြီးတော့အကျိုးပေးတယ်အဲ့တော့မေးလို့ရှိကြတယ်အဲ့ဒီအဲ့ဒီအကျိုးပေးနိုင်တဲ့သဘောတရားလေးကိုဘယ်နှမှာသိမ့်ထားတယ်ဒါတင်ဒီနဲ့ငါလူတွေလည်းမေးရတာဒါမေးတော့မေးစရာပဲဟုတ်လားဘယ်နှမှာရှိတယ်အဲ့တော့ကိုကကိုကဒါဖြေရမလို့ဘူးဟိုရှင်နာကလေးကဖြေပြီးသား ဘယ်နှပြေထားတယ်လို့မပြောနိုင်ဘူးတဲ့ဒီအဲသူ့ရဲ့သဘောတရားကအကျိုးပေးတတ်တဲ့သဘောတရားရှိတယ်ဟုတ်လားအဲ့တော့အဲ့ဒီအကျိုးပေးတတ်တဲ့သဘောတရားကိုအာစိတ်ရဒီနာမှာရှိတယ်ဟိုနာမှာရှိတယ်ဒီလိုပြောလို့မပြောနိုင်ဘူးတဲ့သို့တော်ဒီဒီအကျိုးပေးနိုင်တဲ့ potential ကတော့ရှိနေတယ်အဲ့ဒီ potential ဟာသူ့ဟိုအကျိုးကျိုးပေးဖို့ရအခွင့်အလမ်းသားလာတဲ့အခါမှာထပြီးတော့အကျိုးပေးရအောင်အဲ့တော့ ရှင်နာဂတိကဘာနဲ့အကြောင်းဥပမာပေးတာဆိုတော့တရက်ပင်နဲ့တရက်သီးဥပမာပေးတာတရက်ပင်တရက်သီးကိုတရက်ပင်ဘယ်ထဲဘယ်နှမှာတင်ထားတယ်လဲတရက်ပင်စိုက်လိုက်တော့တရက်သီးတွေသီးတယ်အဲ့ဒီတရက်သီးတွေဘယ်နှတင်ထားတာနော်အမြစ်ထဲတင်ထားလားပင်စီထဲတင်ထားလားအကန်အခက်ထဲတင်ထားလားအရွက်ထဲတင်ထားလားဘယ်လို့မှမပြောနိုင်ဘူးဒီဒီနေ့မှာအဲဘာလို့အတီးတီးတတ်တဲ့ဟာတွေဒီနေ့တင်ထားတယ်ဟိုနေ့တင်ထားတယ်မပြောနိုင်ဘူး ဒါပေမဲ့လို့သူ့ຢာတိကြလာတယ်ဟာတေတိတေတိတိတဲ့ຢာတိပေါ့လေကြောက်လာတယ်အဲဘာခေါ်လဲຢာတိဥဒုအယသူသူအစိုးရရမယ်နေပူရမယ်စသဖြင့်အဲ့လို circumstance တွေဆုံးလာတဲ့အခါကျတော့တရားကင်းလေးတွေပေါ်လာပြီတရားတိဖြစ်မလာဘူးလားနော်အဲ့ဒီလိုပဲကံကလည်းပဲဘယ်နာမှာရှိတယ်ဘယ်နာပိန့်ထားတယ်လို့မပြောနိုင်သေးပေမဲ့လို့သူအကျိုးပေးစရာ အခွင့်ပါတဲ့အခြေအနေတွေပေါ်လာတဲ့အခါကျတော့သူထပြီးတော့အကျိုးပေးတယ်အဲ့ဒီလိုသဘောတရားရှိတဲ့ကံဆိုတာဒါကြောင့်မို့ကံကံနဲ့ပြောပြီဆိုရင်တကယ်တိတိကျကျပြောတော့မယ်ဆိုရင် စေတနာဟုကံလို့ခေါ်တယ်ဒါမှတ်ထားရိုးရိုးပြောရင်တော့ကောင်းတဲ့အမှုမကောင်းတဲ့အမှုကံခေါ်တယ်ဒါပြောလို့ဖြစ်ပါတယ်ဒါပေမဲ့လို့တကယ် technically ပြောလာပြီဆိုရင်တော့စေတနာကိုကံခေါ်တယ် အဲ့ဒီစေတနာအကျိုးပေးတယ်ဆိုတာအဲ့ဒီစေတနာက အကျိုးပေးတာနော်ဒီလှုပ်တဲ့အမှုကအကျိုးပေးတာဟိုရှင်းရှင်းပြောတယ်မကောင်းတာလှုပ်တယ်ကောင်းတာလှုပ်တယ်ခန္ဓာကိုယ်နဲ့လှုပ်တယ်နှုတ်ပါးစပ်နဲ့လှုပ်တယ်စိတ်နဲ့လှုပ်တယ်အဲ့ဒီလှုပ်ခြင်းအမှုကအကျိုးပေးတာမဟုတ်ဘူးအဲ့ဒီလှုပ်ရမှာပါတဲ့စေတနာကအကျိုးပေးတာစေတနာဆိုတဲ့နံတရားပေါ့ဒီနံတရားကအကျိုးပေးတာအဲ့ဒီလိုအကျိုးပေးတဲ့အခါကျတော့ဒီနန္တရားအာစေတနာက တချို့ဒီဘဝမှာအကျိုးပေးတယ်တချို့ကနောက်ဘဝပေါ့နောက်ဘဝမှာအကျိုးပေးတချို့ကအဲဒီနောက်ဘဝဟိုဘက်ကဘဝကနေပြီးတော့နိဗ္ဗာန်ရတဲ့တိုင်အောင်အကျိုးပေးတယ်အဲ့ဒါဒီဘဝအကျိုးပေးဖို့ရန်ဟို potential ရှိတဲ့ကံကဒီဘဝအကျိုးမပေးရဘူးဒီအခြေအနေမပြည့်စုံလို့အကျိုးမပေးရဘူးဆိုရင် तू ကအလကားဖြစ်သွားတယ် defunct ဖြစ်သွားတယ်အဲ့ဒါကိုဗမာလိုအဟောတိကံဖြစ်တယ်ဆိုတာပဲ ဗမာစကားရှိတယ်မလားအောဒီကံဖြစ်တယ်စားကြားဘူးတော့တခါကြီးတခါကြီးတော့မေးဘူးမလို့နော်လူငယ်တွေကြားဘူးကြလားတစုံတစ်ခုလွတ်လဲတော့လကားဖြစ်သွားရင်ရှိလူကြီးတွေတော့ပြောလို့ရှိတယ်အောဒီကံဖြစ်သွားဟေးအောဒီကံစားအဲကံကံအနေနဲ့ဖြစ်ရုံပဲဖြစ်လိုက်တယ်သူကအကျိုးမပေးဘူးဆိုတဲ့အဓိပ္ပာယ်ပေါ့လေအဲ့တော့ဆိုတော့ဒီဘဝမှာအကျိုးပေးတဲ့ကံကဒီဘဝကိုဒီဘဝမှာအကျိုးပေးခွင့်မရရှာဘူးသူကဆိုရင်ဒီဘဝလည်းပြီးတော့ သူ defect ဖြစ်သွားတယ်သူနောက်ဘဝအကျိုးပေးမဲ့ကံလည်းပဲအကြောင်းမကြီးညွတ်လို့နောက်ဘဝမှာအကျိုးမပေးရဘူးဆိုရင်သူကလည်းအလကားဖြစ်သွားအဲတတိယဘဝကနေပြီးတော့နိဗ္ဗာန်ကံကအကျိုးပေးမဲ့ကံကြတော့ကိုသူကယန္တာမဖြစ်မချင်းဆိုတော့ဟုတ်လားယန္တာတော့မဟုတ်ဘူးယန္တာဖြစ်ပြီးပြိဋိဘံမဆံမချင်းသူ့မှာပုံရှိနေတယ်အကျိုးပေးမဲ့အကျိုးပေးနိုင်တဲ့အခွင့်အလမ်းအာအချိန်တာရှိတယ် အေးအဲ့တော့ကံဒီလိုခွဲလိုက်ရင်ကံဘယ်နှမျိုးရလဲလေးမျိုးလို့ပြောကြစနော်ဒီဘဝမှာအကျိုးပေးမဲ့ကံနောက်ဘဝဆိုတာ second ဒီဘဝကိုပထမဘဝလို့ပြောရင်နောက်ဘဝကိုဒုတိယဘဝလို့ပြောမယ်နော်ဒုတိယဘဝမှာအကျိုးပေးမဲ့ကံသုံးဖို့ရင်တတိယဘဝကနေပြီးတော့ပြိဋိဘသံတိတိုင်အောင်ပေါ့နော်အကျိုးအဲ့ဒီအတွင်းမှာအကျိုးပေးမဲ့ကံပြီးတော့နောက်ဆုံးတစ်ခုကတော့ခုနပြောတဲ့ အလကားဖြစ်သွားတဲ့ကံအဟောတိကံအဲ့လိုကံလေးမျိုးရှိတယ်နော်မှတ်မိပြီနော်ဒီဘဝအကျိုးပေးမဲ့ကံဒုတိယဘဝအကျိုးပေးမဲ့ကံတတိယဘဝကနေပြီးတော့ပရိနိဗ္ဗာန်စံတိတိုင်အောင်အကျိုးပေးမဲ့ကံအလကားဖြစ်သွားတဲ့ကံအဟောတိကံလို့ခေါ်တာလေးမျိုးရှိအဲ့ဒီတော့အဲ့ဒီလေးမျိုးကိုနားလည်ဖို့ကအဘိဓမ္မာသဘောလေးနည်းနည်းနားလည်ရလိမ့် ကောင်းမှုကုသိုလ်ပြုပြုမကောင်းမှုကုသိုလ်ပြုပြုဒီစိတ်ထဲမှာစိတ်အစဉ် thought process ဝီထိဆိုတဲ့စိတ်အစဉ်အတန်ဖြစ်တယ်ဒါကောင်းမှုကုသိုလ်မကောင်းမှုကောင်းမှုမကောင်းမှုပြုမှာမဟုတ်ဘူးအဲ့ဒါအဲ့လိုဘာမှမလုပ်ခဲ့ neutral ဖြစ်နေတဲ့ခါလည်းပဲဒီဒီ thought process ရှိတာပဲဒါတော့တစ်ခုကိုမြင်တယ်ဆိုရင်အဲမြင်တဲ့ဝီထိခေါ်တယ်နော်အဲစိတ်အစဉ်အတန်လေးရှိတယ်အဲ့တော့ကောင်းမှုကုသိုလ်ပြုတဲ့အခါမှာကောင်းမှုကုသိုလ်ပြုတဲ့အခါမှာလည်းအဲ့လိုစိတ်အစဉ်အတန်ရှိတယ် အဲ့ဒီစိတ်အစဉ်တန်းမှာစိတ်ကတစ်ခုပြီးတစ်ခုဖြစ်တယ်ပေါ့လေဖြစ်တစ်ခုကဖြစ်လိုက်ချုပ်လိုက်နောက်တစ်ခုကဖြစ်လိုက်ချုပ်လိုက်သွားပြီးတော့အရေးအကြီးဆုံးကဘာလဲဆိုဇောဆိုတဲ့အခိုက်အတန့်ဟာအရေးအကြီးဆုံးပဲဇောကလည်းပဲဟိုတာမန်ဘာလဲပုံမှန်အနေနဲ့ပြောမှဆိုရင်သူကခုနှစ်ခါဖြစ်တယ်ဇောစိတ်ကနော်ဇောလို့ခေါ်တယ်ဇဝနဆိုတဲ့ပါဠိစကားကိုဗမာလိုဇောလို့ပြန်ထားတာ အဲ့ဒါကြောင့်မို့ဇောဆိုတာလည်းဘာမှမသိဘူးခက်တာဇောဆိုတာကဒီအဲ့ဒီစိတ်အစဉ်တန်းတစ်ခုတစ်ခုမှာဆိုရင်စိတ်အစဉ်တန်းကစိတ်စိတ်အချိန်ပေါင်း16ချိန်အများဆုံးရှိတယ်အဲ့ဒီအထက်မှာဇောဆိုတဲ့အချိန်ကဘယ်နှချိန်ပါလဲဆို9ချိန်ပါတယ်အဲ့တော့ဒီအာယုံကိုပိုင်းပိုင်းနိုင်နိုင်ခံစားတာခံစားတယ်ဆိုတာဝေဒနာခံစားနည်းမျိုးမဟုတ်ဘဲနဲ့ experience ပေါ့ အဲ့လိုအာယုံကိုပိုင်ပိုင်နိုင်နိုင်ခံစားတာတွေ့ကြုံတာဒီဇောအခိုက်တန်မှာတွေ့ကြုံတာဇောမတိုင်ခင်အခိုက်တန်နေတော့ကအာယုံကိုဟို experience လုပ်တယ်ဆိုတာကဟိုဘာခေါ်မလဲအဲ့ဒီဇောအခိုက်တန်မှာတော့အားမရှိဘူးဇောအခိုက်တန်မှာကျတော့မှအားရှိတယ်စိတ်ကအဲ့ဒီဇောကဘယ်နှကြိမ်ဖြစ်လဲခုနှစ်ကြိမ်ဖြစ်တယ်အဲ့ဒီစိတ်ဒီကြိမ်ဒီကြိမ်မှာစေတနာတစ်ခုတစ်ခုပါလိမ့်မယ်အဲ့တော့စေတနာဘယ်နှခုရှိတော့ ခုနှစ်ခုရှိတာအဲ့ဒီစေတနာခုနှစ်ခုမှာပထမဆုံးဇောနဲ့အတူတူကဖြစ်တဲ့စေတနာရှိအဲ့ဒီစေတနာကတဲ့ဒီဘဝမှာအကျိုးပေးတယ်အမှန်နဲ့ပြောရင်ဒီဘဝမှာအကျိုးပေးတယ်ဆိုတော့အလွန်ကြီးကျယ်တယ်အလွန်အားကောင်းတယ်လို့မထင်ဘူးလားအမှားဒီဒီဘဝအကျိုးနဲ့နောက်ဘဝအကျိုးနဲ့ရှင်ချင်းဒီဘဝအကျိုးကလကဘာမှမဖြစ်တော့ နော်ဒီဘဝအကျိုးပေးမယ်တထေးဖြစ်မယ်ဆိုတာတော့လူဘဝမှာတထေးဖြစ်တယ်ဆိုတာသိကောင်းလာပဲချင်းနောက်ဘဝအကျိုးကနတ်ဖြစ်တဲ့အကျိုးပေးမယ်ဆိုတော့နောက်ဘဝအကျိုးကဒါမကြည့်ကြပဲဘူးအေးဒါမလို့ဒီဘဝနဲ့အကျိုးပေးတယ်ဆိုဘယ်လိုဖြစ်ရသိအထင်ကြီးသွားတာနော်ထားပါတော့အဲ့တော့အဲ့ဒီဇောတွေကတခုတခုတည်းတခုအားကောင်းသွားတာအမှန်ပါအဲ့တော့ပထမဇောကသိအားကောင်းသေးတာမဟုတ်ဘူးလို့ဆိုလို့ဒါပေမဲ့လို့သူကဒီဒီဘဝမှာအကျိုးပေးနိုင်အဲ့တော့အဲ့ဒီပထမဇောနဲ့အတူတူဖြစ်တဲ့စေတနာကဒီဘဝမှာအကျိုးပေးနိုင်တယ် သူ့ကိုဒီဘဝမှာအကျိုးပေးတဲ့ကံလို့ဆိုရတယ်နော်နောက်ဒုတိယဘဝမှာအကျိုးပေးမဲ့ကံကတော့ဘယ်ဟာလဲဆိုရင်ခုနှစ်ခုမြောက်နောက်ဆုံးဟာခုနှစ်ခုမြောက်ဇောနဲ့အတူဖြစ်တဲ့စေတနာနော်တတ္တမဇောစေတနာလို့ခေါ်တယ်အဲ့ဒီစေတနာကဒုတိယဘဝမှာအကျိုးပေးတယ်အလယ်မှာဘယ်နှခုကြံလဲ အဲအဲ့ဒီ၅ခုကိုအလဲဆုံး၅ချက်လို့ခေါ်တယ်တခါတခါကျရင်အဲ့လိုအဲ့ဒီစကလုံးလေးလူတွေကြားဝင်ကြားဖို့လိမ့်မယ်ဘုန်းကြီးတွေစကားပြောတဲ့ခါတရားဟောတဲ့ခါပါရင်ပါသွားလိမ့်မယ်အလဲဆုံး၅ချက်အလဲဆုံး၅ချက်ဆိုအဲ့ဒါကိုဆိုလို့လေဇောခုနှစ်ခုနှစ်ချက်မှာပထမဇောကဘယ်ဘယ်မှာအကျိုးပေးလဲဒီဘဝမှာအကျိုးပေးတယ်တတ္တမဇောကဒုတိယဘဝမှာအကျိုးပေးတယ်အဲ့ဒီအလဲဆုံး၅ချက်ကတတ္တိယဘဝကစပြီးတော့ပြိဋိနိဗ္ဗာန်ပြုတည်တယ်အောင်နိဗ္ဗာန်ရတည်တယ်အောင်အကျိုးပေးတယ် မှတ်မိပြီနော်ဟမ်ကောင်းပြီကွာဒီဒီဘုရားအကျိုးပေးတာပဲစောလဲပထမစောဟုတ်ပြီဒုတိယဘုရားအကျိုးပေးတာတတ္တမစောနောက်ဆုံးအဲနောက်ဆုံးစောအဲပြီးတော့ကိုနောက်ဆုံးစောကဒုတိယဘုရားမှာအကျိုးပေးတာဟုတ်တယ်ပြီးတော့ကိုအလယ်ဆုံး၅ချက်ကတတိယဘဝကစပြီးတော့နိဗ္ဗာန်ရတိဘဝတန်အောင်နားလည်ပြီနော်နားလည်ပြီအာအဲ့လိုမှပေါ့ ဘာလို့အစဉ်တိုင်းအကျိုးပေးရလဲတတ္တမဆိုကအားကောင်းတယ်မှန်လားတတ္တမဆိုကြမှာတကယ်ကကုသိုလ်တို့ဘာလို့ဟာတကယ်ဘာကောင်းလဲအဲတမ်းပြီလမ်းပြီဆိုတော့တကယ်ဖြစ်တာအဲ तू ကအားကောင်းတဲ့အတွက်ကြောင့်မို့ဒုတိယဘဝမှာအကျိုးပေးတာအလဲ30အလော30ဆိုတာနေဦးပြီးပြောလားအဲ့အဲ့ဒါနောက်တော့ပြောတာကောင်းပါလေတရားမေးတာဟာကိုလည်းပြောမလို့စိတ်သက်ရှိတယ်အဲ့ဒါထားအောင်ကိုကအလဲ50ပဲပထမလား အဲ့ဒါအဲ့ဒီအလေတော်၅ချက်ဟာခုနပြောသလိုတတိယဘဝကစပြီးတော့အကျိုးပေးတဲ့စာကိုငါတို့တိတိကျကျမှတ်ထားကြဟုတ်လားအင်္ဂလိပ်လိုရေးတဲ့စာတွေမှာဒီလိုရေးတဲ့စာအလွန်ရှားတယ်သူတို့ကတာမင်ညပဲတတိယဘဝမှာစပြီးတော့ဆိုတာမျိုးဘယ်တော့မှမရေးဘူးအဲ့လိုမရေးတဲ့ခါကျတော့တတမစွန်းနဲ့ရိုးရိုးနေတယ်သူတို့ရေးတာတွေကနောက်ဘဝကစပြီးတော့နိဗ္ဗာန်ရတိတရားအကျိုးပေးတဲ့စေတေဘမျိုးကြီးသူတို့ရေးရင်နေတယ်အဲ့ဒါကြောင့် တို့ကြကြအင်္ဂလိပ်စာအုပ်တွေသွားဖတ်ကြအောင်မှာပဲဖတ်လို့တွေ့ရင်အဲ့ဒါအဲ့လိုဖြစ်ရင်ဒါမဟုတ်ဘူးလို့သာမှတ်ထားဟုတ်လားဒီဘဝနောက် second ဘဝနော်ပြီးတော့ third ဘဝနောက်ဒီဘက်တရှိတယ်ဆိုရင်အဲတတိယဘဝကနေပြီးတော့အာလုံးဟိုဘက်ဒါကဒါကတနယ်ပေါ့ဟုတ်လားအကျိုးပေးရအချိန်အခါအနေနဲ့ဒါတနယ်ပေါ့ဒုတိယဘဝကတနယ်ပေါ့ပထမဘဝအခုဒီဘဝကတနယ်ဟုတ်ကလားအဲ့လိုရှိတယ်အဲ့ဒါသူချင်းကမရောအောင် well define ဖြစ်ရမယ် ဒီလိုမဟုတ်ရင်ဟိုတတ္တမဇောနဲ့အလဇောနဲ့ကရော့ကုန်လိမ့်အဲတစ်ခုနဲ့တစ်ခုကမရောစရာဘူးเนาะဒါကြောင့်မို့ပထမဇောဒီဘဝကျိုးပေးတယ်တတ္တမဇောနောက်ဘဝဒုတိယဘဝလို့ခေါ်တယ်နောက်ဘဝကျိုးပေးတယ်အလဇော၅ချက်အဲတတိယဘဝမှာစ၍နိဗ္ဗာန်ရသည့်ဘဝတန်နော်နောက်ဆုံးတော့ရဟန္တာဖြစ်ပြီရဟန္တာဖြစ်ပြိဋိနိဗ္ဗာန်ပြုတည်တယ်အောင်ကျိုးပေးတယ်ဒီအဲ့လိုမှတ်တာအဲ့ဒီလိုမှတ်ထားပြီးတော့ ကုသိုလ်တန္တရာလေနော်တန္တရာလေဆိုတာဘဝတစ်ခုတစ်ခုဖြစ်တယ်လူဖြစ်လဲနတ်ဖြစ်လဲတော့ကြတိရစ္ဆာန်ဖြစ်ခြင်းဖြစ်မယ်ငရဲကြံကြမယ်စသည်ပြောတယ်အဲ့လိုဖြစ်နေတဲ့အခါမှာဘယ်ဘယ်သောကံတွေကိုကိုကအာကိုရမှာတော့ဘယ်သောကံတွေကတို့ရဲ့အာကိုစရာဖြစ်တယ်အလဲသောငါးကြီးရဲ့နော်ဘာကြောင့်လဲပထမဆုံးကဒီဘဝသူပေးရင်ပေးမပေးလဲသူပြီးသွားပြီငါအဟောတိကံဖြစ်သွားပြီတတမဆုံးကလည်းဒုတိယဘဝပေးရင်ပေးမပေးရင် ဟောဒီကဖြစ်သွားအဲအလဲဆုံးကကြက်ကတော့သူတို့ကအမြဲတမ်းရှိနေတယ်ဒါ store ပဲကိုကိုကိုရဲ့ဘာကောလဲဘက်မှာအကောက်မှာဟုတ်ကလားရှိနေတော့ကိုသူတို့ကအခွင့်ပါတဲ့အခါမှာသူတို့ထထပြီးတော့အကျိုးပေးတယ်နော်ဒါဘာကိုယူပြီးတော့ပြောနေတာလဲဆိုတော့ငရေကြတော့တဲ့ပုဂ္ဂိုလ်ကဘယ်လိုလွတ်ပြီးတော့ပြန်ပြီးတော့လွတ်နိုင်တာတော့ ငရဲကြသွားမှဆိုရင်သူ့မှာအမြဲတမ်းဒုက္ခခံနေရတယ်မဟုတ်လားအမျိုးမျိုးညှင်းဆဲခံနေရတယ်သူ့မှာဘယ်လိုလုပ်ပြီးတော့ကုသိုလ်ကောင်းမှုဖြစ်နိုင်မလဲငရဲဘဝဟမ်ထို့တူပဲတိရစ္ဆာန်ဘဝမှာကြည့်တိရစ္ဆာန်ဘဝမှာကုသိုလ်ရဖို့နဲ့အကုသိုလ်ဖြစ်ဖို့ဘယ်ဟာများလဲမေးကြတော့မလို့ဟုတ်လားကြည့်လိုက်ရင်သိတာဒါဖြင့်ဒီကောင်တိရစ္ဆာန်ဖြစ်သွားပြီတိရစ္ဆာန်ဘဝမှာလည်းပဲသူများအသက်တတ်လာပဲမတတ်လို့လည်းမဖြစ်ဘူးဒါတို့ရဲ့ way of life ပဲဟုတ်လားအဲ့လိုဖြစ်နေရင်ねဒီကောင်က တိရစ္ဆာန်ဘုရားလွတ်ပြီးတော့လူဖြစ်တယ်နတ်ဖြစ်တယ်ဆိုတာပါလေဘယ်လိုကြောင့်ဖြစ်နေတာလဲဆိုရင်အလဲဆုံး၅ချက်ကိုဒါအဖြေပြရမယ်ဒီဒီဒီအဖြေမှတ်တစ်ပါးတခြားအဖြေမရှိဘူးအဲ့တော့အပင်ငယ်ကျသွားလည်းပဲတို့မှဟုတ်ရှိတာပဲဟုတ်လားအေးအကုသိုလ်ကြောင့်ငါတော့အပယ်ကျပါပြီပေါ့လေဒါပေမဲ့ငါမှာကုသိုလ်တွေအများကြီးရှိပြီးတော့ဒီကုသိုလ်တွေအကျိုးပေးပြီးတော့တို့အောင်မှာပဲအဲဒါကြောင့်မို့ဘုရားဗုဒ္ဓဘာသာမှာကတော့တတ္တဝါတည်ပြီးရင် ဘယ်ဘဝမှာဆိုဖြစ်တာပဲလားငတ်ပြီလည်းဖြစ်တာပဲလူပြီလည်းဖြစ်တာပဲငရဲလည်းကြာပါတိရစ္ဆာန်လည်းဖြစ်တာပဲဒါမှမဟုတ်အောက်အောက်ကျသွားလို့နောက်ထပ်ပြန်မတက်နိုင်တော့ဘူးတခါတည်းသွားရောလို့ဒါမျိုးမရှိဘူးအဲ့လိုအဲ့လိုမရှိဘဲနဲ့တက်နိုင်တာဘာကြောင့်လဲဆိုရင်ဒီအလဲဆုံး၅ကျဲကြောင့်တက်နိုင်တာနားလည်ပြီနော်ခုနအလော30အလဲ30ဆိုတာဒါဒီဒါနဲ့မဆိုင်ပါဘူးဒါမှမဟုတ်ပြောပြအောင်ပါပါလေဟုတ်လား ဗမာစကားရှိနေတာပေါ့အဲ့တော့ခုန normally ပြောမယ်ဆိုရင်ဇောဟာဘယ်နှကျင်ကြလဲခုနှစ်ကျင်ကြဒါပေမဲ့လို့တေခဏိကြတော့ကိုလေဇောဟာ၅ကျင်မကြတော့ခုနှစ်ကျင်မဟုတ်တော့၅ကျင်ပဲဘာလို့ဆိုအဲ့ဒီချိန်ခါမှာဟိုဟာရိယဝတ္ထုဆိုတဲ့နှလုံးကအားနေနေပြီအားနေတဲ့ခါကျတော့ဇောခုနှစ်ကျင်ထိအောင်မဖြစ်နိုင်၅ကျင်အဲ၅ကျင်တင့်နဲ့၅နှုတ်လိုက်ပါကြံလဲကွာအလဲ၃စောကြံတာပေါ့ နော်အဲ့တော့အလဲသုံးသောကြံတဲ့ခါကျတော့ဟိုအလဲ၅သောလောက်မကြဘူးပေါ့ဟုတ်တယ်မလားနင်ခတ်တုတ်တုတ်ဖြစ်မတော့ဘူးလားအဲ့ဒါကိုအဲ့ဒါကိုအလဲသုံးသောကနေပြီးတော့အလော30ဆိုပြီးတော့တခုခုမြန်မြန်လှုပ်တဲ့ခါမှာသုံးနေမှာဘူးလားနော်လူတယောက်ကအရေးကြီးနေဟိုလေးမြန်မြန်လှုပ်တယ်လေးမြန်မြန်အလော30လှုပ်ရလားအလော30လှုပ်ရလားဆိုအလဲသုံးသောပေါ့အလဲသုံးသောဆိုတော့ခုနကလုံးဇော၅ချက်လောက်သူကကြာကြာမနေဘူးပေါ့ဆိုတော့မြန်မြန်လှုပ်ရတယ်မြန်မြန်ဖြစ်ပြက်သွားတယ် အဲ့ဒါကိုခေါ်တာအလဲအလော30အလဲ30ဆိုတာအဲ့ဒါကသေတဲ့အခါမှာအဲသေတဲ့ခါလေးကခုနခုနပြောလို့ဝီထိစာလေးကြာသေးတာဟုတ်ဟို thought process လေးဖြစ်အဲ့ဒီ thought process ထဲမှာပါတယ်ဆိုကြတော့ခုနပြောလို့ခုနစောမဟုတ်တော့ငါးစောပဲရှိတော့အဲ့ငါးစောတဲ့ကပထမစောနဲ့တတိယအဲပစ္စမစောကိုဖယ်လိုက်ရင်အလဲသုံးစောပဲကြာတယ်အဲ့ဒါကိုကြီးပဲပြီးတော့အလဲသုံးစောအဲ့ဒါကြောင့်မြန်ပြန်ပြီးတော့အလော30ဆိုတော့အဲ့ဒီဘာခေါ်လဲ rush ပေါ့လေအဲအဲ့ဒါကိုပြောကြတယ်နော်ကောင်းပြီဒါကကံကံခွဲနည်းတစ်မျိုးကိုနားလည်သွားပြီဟုတ်လားအဲ့တော့အဲ့ဒီပထမကံကို၄မျိုးခွဲတယ်အဲ့ဒါ၄မျိုးခွဲတဲ့ခါမှာအဲဒီဘဝအကျိုးပေးတဲ့ကံဒုတိယဘဝအကျိုးပေးတဲ့ကံတတိယဘဝနေပြီးတော့နိဗ္ဗာန်ရတိဘဝတိုင်အောင်ဒါစာဆိုတိုင်းနော်ပြိဋိမပြုတိတိုင်အောင်ကျိုးပေးတဲ့ကံပြီးတော့ဟောတိကံအလကားဖြစ်သွားတဲ့ကံ ပထမဒီဒီဒီဘဝမှာအကျိုးပေးတဲ့ကံဆိုတာဘယ်ကံလဲပထမဇောစေတနာဒုတိယဘဝမှာအကျိုးပေးတယ်ဆိုတာအဲတတ္တမဇောပေါ့နော်တတ္တမဇောစေတနာတတ္တိယတတ္တိယဘဝကနေပြီးတော့ဟိုပြိဋ္ဌာန်ပြုပြီးတယ်ကအလယ်ငါးဇောအဲအဲအလယ်ဇောငါးချက်လို့ဒီလိုဘုန်းကြီးတွေကဆိုတယ်နော်အလယ်ဇောငါးချက်စေတနာအေးဒါကြောင့်မို့ ကံလို့ပြောလိုက်ရင်အဲ့ဒီလိုစေတနာဆိုတာရှိအောင်ငါကိုကနားလည်ထားရမယ်ကောင်းတာလောက်တာမကောင်းတာလောက်တာကံပဲဆိုတာလောက်နေရင်ပြီးမနေစရာဘူးနော်ကောင်းတာလောက်တာမကောင်းတာလောက်တာလည်းကံလောက်တာသုံးနိုင်ပါတယ်ဒါမှမဟုတ်ဒီ technically ပြောပြီဆိုရင်တော့ကိုစေတနာရှိအောင်ဒါပြောရမယ်ဒီစေတနာကသာအမှန်ကအကျိုးပိတ်နိုင်တဲ့တတ်တည်ရှိတာခန္ဓာကိုယ်ကြီးနဲ့လို့တဲ့ခန္ဓာကိုယ်ကဘာမှအကျိုးပိတ်နိုင်တာမဟုတ်ဘူးအဲဒီဒီစေတနာဆိုတဲ့သဘောတရားမှာတော့ကိုအကျိုးပိတ်နိုင်တဲ့တတ်တည်ရှိတယ်အဲ့ဒီတတ်တည်ကို တန်တမှာခြံထားခဲ့ပြီးမှသူကချုပ်သွားတယ်အဲ့ဒီကံဆိုတာရှိနေတဲ့အတွက်ကြောင့်မို့ကံရဲ့အကျိုးဆိုတာလည်းဗျာရှိနေတာပေါ့ကံကိုလက်ခံရင်ကံရဲ့အကျိုးလက်ခံပြီးသားဖြစ်တာကံရဲ့အကျိုးကိုလက်ခံတယ်ဆိုရင်လည်းပဲကံကိုလက်ခံပြီးသားဖြစ်တာအဲကံကိုလက်မခံဘူးဆိုရင်လည်းပဲကံအကျိုးကိုလက်မခံဘူးကံအကျိုးလက်မခံဘူးဆိုရင်ကံလည်းလက်မခံဘူးဒီလိုဖြစ်တာအဲ့တော့ဗုဒ္ဓဘာသာဝင်မှန်ရင်တော့ကံကံရဲ့အကျိုးကိုလက်ခံတယ်ပေါ့ယုံကြည်တယ်ပေါ့ဟာကိုကိုယ်တိုင် ဟိုအပိညာဉာဏ်နဲ့မမြင်နိုင်တဲ့တိုင်အောင်မြတ်စွာဘုရားဟောထားတယ်အဲ့တော့မြတ်စွာဘုရားဟောထားတာကိုယုံကြည်ပြီးတော့စိတ်ချပြီးတော့ဆိုပါတော့ဒီတိုင်းပဲယုံကြည်ရတယ်နော်ဧဒါကံကို၄မျိုးတဏှီခွဲနောက်နောက်ခွဲတာရှိသေးတယ်နော် Can I do that? Hello. အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုတော့အခုအခုဒီဒီတော့မှဆိုတော့သူများအတက်တတ်တဲ့တတ်လို့အဲဒီဘဝမှာဆိုတော့နောက်ဘဝကတတ်ခတဲ့အတွက်ကြောင့်ဒီဘဝမှာအသက်တူတယ်စသဖြင့်ပြောတော့ဘူးအဲ့ဒီမှာအော်ကံရဲ့အလုတ်လုတ်ပုံက အဲတမျိုးလာတယ်ကံဟာခေါင်းကပြောတဲ့နီးနဲ့ခွဲတာလည်းရှိတယ်နောက်တနီးနဲ့ကြတော့ဘယ်လိုလဲဆိုတော့ဒီဟိုသူသူမိမိကတခါလဲအကျိုးကိုဖြစ်စေတယ်နော်အကျိုးကိုပေးတဲ့ကံဒါကကံတစ်မျိုးရှိတယ်အဲပြီးပြီးမှမှနော်နားထောင်အောင်နောက်တစ်ခုကတော့သူကိုယ်တိုင်ကအကျိုးမပေးဘူးသို့တော်သူကသူများပေးတဲ့အကျိုးကိုအားပေးအားထောက်ပြု ဒီလိုကံမျိုးရှိနောက်တစ်ခုကတော့သူများပေးတဲ့အကျိုးကိုပဲကပ္ပယပြဝင်လုပ်တယ်အဲ့လိုကံမျိုးရှိနောက်တစ်ခုကတော့သူများပေးထားတဲ့အကျိုးကိုလုံးဝတခါတည်းပယ်ဖြတ်တောက်ပြီးတော့သူကပဲဝင်ပြီးတော့အကျိုးပေးတယ်အဲ့လိုကံလေးရှိသေးတယ်နော်အဲ့လိုကံဘယ်နှမျိုးဖြစ်သွားလဲ၄မျိုးပဲပေါ့အဲပထမကံကပါတော့သူကိုယ်တိုင်အကျိုးပေးတဲ့ကံဆိုအဲ့ဒါကိုဇဏကကံလို့ခေါ်တယ်နော်အဲ့တော့ စာစကားတိုင်းပြောရင်တော့သူကပဋိသင်္ဍီအကျိုးကိုပေးတတ်တယ်ပဋိသင်္ဍီအကျိုးဆိုတာဘဝတစ်ခုမှာစဖြစ်တဲ့အခိုက်အတန့်ကိုပဋိသင်္ဍီလို့ခေါ်တယ်အဲ့ဒီစဖြစ်တဲ့အခါမှာပဋိသင်္ဍီဖြစ်တဲ့အခါကျတော့ဒီပဋိသင်္ဍီစိတ်ဆိုတာရဲ့သူနဲ့အတူတူကရုပ်ရုပ်ရုပ်သဘောတရားလေးတွေရဲ့တွဲပြီးတော့ဖြစ်တယ်အဲ့ဒီပဋိသင်္ဍီစိတ်ဟာအာလူဖြစ်လာပြီဆိုရင်လည်းပဲစိတ်တစ်မျိုးပေါ့နော် တိရစ္ဆာန်ဖြစ်မယ်ဆိုရင်စိတ်တစ်မျိုးနဲ့ဖြစ်ဒါဗြဟ္မာဖြစ်မယ်ဆိုရင်စိတ်တစ်မျိုးနဲ့ဖြစ်တာပေါ့လေအဲ့လိုရှိတယ်အဲ့ဒီအခိုက်အတန့်မှာဖြစ်လာတဲ့အကျိုးကိုပရိသန္တိကျိုးလို့ခေါ်တာအဲ့ဒီပရိသန္တိဆိုတာကိုဗမာစကားအနေနဲ့ကကိုဝန်ကိုဝန်อืมဆောင်တဲ့ဘာခေါ်မလဲတစ်ချိန်လုံးကြီးကိုပရိသန္တိလို့ဒီလိုပဲ ထင်ကြတယ်မဟုတ်လားနော်အဲ့တော့စားပြီးမှပါတယ်ပဋိသင်တွေယူတော်မူတယ်နာဘုရားလုံးပဋိသင်တွေယူတယ်ပါနဲ့ဆိုရမလားအဲ့တော့ပဋိသင်တွေတည်တယ်ပဋိသင်တွေယူတယ်ဆိုတာဟာအတိအကျပြောရင်အဲ့ဒီဘဝတစ်ခုမှာပထမဆုံးစဖြစ်တဲ့စိတ်အခိုက်အတန့်အဲ့ဒီအချိန်လေးကိုပဋိသင်တွေလို့ခေါ်တယ်အဲ့ဒီအချိန်မှာခုနပြောသလိုဟိုကုသိုလ်ဤတော်၎င်းအကုသိုလ်ဤတော်၎င်းအကျိုးဖြစ်တဲ့စိတ်ကလေးတစ်ခုဖြစ်တယ် အဲ့ဒီစိတ်ကလေးနဲ့တွဲပြီးတော့ရုပ်အနည်းငယ်ဖြစ်တယ်အဲ့ဒါကိုပဋိသင်္တေလို့ခေါ်တယ်အဲ့ဒီအဲ့ဒီအကျိုးကိုဖြစ်စေတတ်တဲ့ကံကိုဇနကကံလို့သုံးတယ်အဲ့တော့ဒီဘဝမှာလူဖြစ်လာတယ်နော်လူဖြစ်အောင်လူအဖြစ်ရောက်အောင်လူပဋိသင်္တေကိုပေးလိုက်တဲ့ကံဟာနောက်ဘဝကပြုခဲ့တဲ့ကုသိုလ်ဇနကကံအဲ့ဒီကုသိုလ်ဇနကကံကအကျိုးပေးတယ်လူဖြစ်လာပြီးတဲ့နောက် ခုနပြောသလိုအသက်တူတယ် ဖြစ်ပြီးတဲ့နောက်အဲ့ဒီဘဝမှာဒီပုဂ္ဂိုလ်ဟာအသက်တူတယ်အသက်ရှင်တယ်ဒီလိုရှိတယ်မဟုတ်လားအဲ့လိုရှိတာကတော့ဘာလဲဆိုတော့ခုနပြောတဲ့ကံတစ်ခုခုကဝင်ပြီးတော့လောက်တာလူဘဝရောက်လာပြီဒီကောင်အသက်တူတယ်ဘာကြောင့်အသက်တူရလဲအဲ့ဒီနောက်ဘဝကပြုတဲ့ကုသိုလ်အကုသိုလ်ကံကဟိုသူများကိုကပြည့်ရပြည့်လုပ်တဲ့ဟာနော်ကပ်ရနှိမ့်ဆက်တတ်သောကံလို့ဒီလိုခေါ်တယ်ပါဠိလိုကတော့ဗမာလိုကတော့ကပ်ပြည့်ရပြည့်ပြောကြပါစို့ အဲသူများရဲ့အကျိုးကိုဝင်ပြီးတော့ဖြက်လို့ဖြက်စီးလုပ်တဲ့ကံကဝင်အကျိုးပေးတာအဲလိုဖြက်လို့ဖြက်စီးလုပ်တဲ့ကံကဝင်အကျိုးပေးတော့ဒီကောင်အက်ဆေဒန့်နဲ့တွေ့အောင်သူကဖန်တီးပေးမယ်ယောဂါတွေရအောင်ဖန်တီးပေးမယ်ပေါ့စသဖြင့်အဲ့ဒီလိုလုပ်ပေးတယ်အဲ့ဒီလိုလုပ်ပေးတဲ့ကံမျိုးကိုအဲနှိမ့်ဆက်တတ်တဲ့ကံလို့ဒီလိုခေါ်တာဥပပီလကလို့ပါဠိလိုခေါ်တာနော်ဥပပီလကကံမှတ်မိလားရေးထားအောင်တကြမိတော့အောင်နော်ဥပပီလက အဲ့ဒီကံကနှိမ့်ဆက်တဲ့အတွက်ကြောင့်မို့ဒီကောင်ဒီဘဝအသက်တူအသက်တူအောင်ကိုကြမ်းဖန်ပြီးတော့သူဖြစ်လာဆိုတော့ဒီဘဝမှာသူအသက်တရားရှိရမယ်မရှိဘူးနော်အသက်50နဲ့သိမယ်60နဲ့သိမယ်စသည်ပေါ့ဒါသူအဖြစ်တဲ့နဲ့တွေ့မယ်ယောဂဖြစ်အောင်ဖန်တီးပေးမယ်စသည်ပေါ့အဲ့ဒီလိုကံမျိုးကိုဥပပိလကကပ်ပြီးတော့နှိမ့်ဆက်တတ်တယ်ဒီဘဝမှာသူအသက်ရှည်တယ်နော်အနာကင်းတယ်ဒါကြတော့ ထောက်ပံ့အထောက်ပံ့ပေးတတ်တဲ့ကံကုသိုလ်ကုသိုလ်ကံကဝင်ပြီးတော့တခါအလုတ်လုတ်ပြန်တယ်သူကဝင်ပြီးတော့အလုတ်လုတ်တော့သူအသက်ရှည်ရစီကြောင့်ပေါ့အသက်တူမဲ့အကြောင်းလေးမလုတ်ဖြစ်အောင်ဟုတ်လားအသက်ရှည်ရစီကြောင့်လုတ်ဖြစ်အောင်ခုနကလို accident နဲ့တွေ့မှမတွေ့အောင်လုပ်ပေးတယ်ယောဂဖြစ်မှမဖြစ်အောင်သူကဝင်ပြီးတော့ဂုဏ်ကြီးထောက်ပံ့ပေးတယ်အဲ့လိုကံမျိုးကိုဥပထံပကကံလို့ဒီလိုခေါ်တယ်နော်ဥပထံပကဆိုတာထောက်ပံ့တယ်ဆို support ပေါ့လေ ဥပထံပကတဲ့နော်ဒီအဲ့ဒီကံကြီးကဝင်ပြီးတော့အကျိုးပေးတဲ့အတွက်ကြောင့်မို့ဒီလူအသက်ရှင်တယ်ဒါဒီလူချမ်းသာတယ်စသည်ဖြင့်ဖြစ်လာလူတယောက်ဟာတကယ်ပဲလူဘဝဖြစ်လာပြီးတော့အသက်တူပြီးတော့ဆိုတော့ accident ဆိုတဲ့လူကနဲ့တေးသွားတယ်အဲ့ဒီတေးသွားတဲ့ကံကိုဘာလို့ခေါ်လဲ ဥပ္ပစေတကကံလို့ခေါ်ဒါတော့သိကြနော်အဲ့ဒါဘာလဲဆိုရင်အဲ့ဒီဥပ္ပစေတကကံကအကျိုးပေးတာဒီမှာတာမညာတဲ့ဆို तू ကအတော်အတော်သက်ရှည်ရှည်နေရမှာပဲဒါမှမဟုတ် နောက်ဘက်ကလုတ်ခဲ့တဲ့အဲ့ဒီကံကအားကြီးတဲ့ခါကျတော့ဒီဒီကံရဲ့အကျိုးပေးခွင့်ကကျုံးလာကျိုးပေးခွင့်ကကျုံးလာတဲ့ခါကျတော့ဒီဆိုတော့ဒီဒီနေရာတစ်ခုဖြစ်ပြီးတရားမဲ့ကောင်းတာဒီနေရာမသွားလို့ကိုမဖြစ်သွားဖို့သွားမိတော့တယ်နော် အကြောင်းမျိုးမျိုးကြောင့်ပေါ့လေအဲ့ဒီလိုဖန်တီးပြီးတော့တခါလဲဖြက်စီးပြလိုက်တာပေါ့လေဥပ္ပစေကဆိုတာဖြတ်ပြတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့သူများတခြားကံကပေးထားတဲ့အကျိုးကိုထားရောဝင်ပြီးတော့ဖြတ်ချလိုက်တယ်အဲ့လိုကံဆိုတော့ကံ၄မျိုးတခါရှိတယ်ဘယ်နှမျိုး၄မျိုးဟုတ်ကလားဘာကံတော့ဇနကကံဥပပီလကကံဥပထံပကကံဥပ္ပစေကကံအဲ့တော့ စာမအစဉ်လုတ်တော့ကိုဥပထံပကကိုဒုတိယထားတယ်။ဒါပေမဲ့ခုနအထိပ္ပယ်ပြောတော့ဥပပေလကအစအစဉ်နဲ့ပြောမှကောင်းမှာမလို့ဥပပေလကပြောတယ်။အစဉ်တိုင်းမှတ်မယ်ဆိုရင်ဇနကဥပထံပကဥပပေလကဥပိစေလကအဲ့ဒီလိုအဲ့ဒီအဲ့ဒီနည်းနဲ့ခွဲရင်ကံပါမျိုးရှိတယ်နော်၄မျိုးရှိတယ်ဟမ် ရင်းလို့ရလားပြန်ပြောသမအောင်ကိုင်းဇနကကံဥပထံပကကံဥပပိဝကကံဥပိစေကကံဇနကဆိုပါလားပဋိတန်ထေအကျိုးပေးတဲ့ကံနော်လူဖြစ်အောင်ကျိုးပေးတဲ့ကံနတ်ဖြစ်အောင်ကျိုးပေးတဲ့ကံခွေးဖြစ်အောင်ကျိုးပေးတဲ့ကံငရဲကြောင်အောင်ကျိုးပေးတဲ့ကံနော်ဒါဇနကကံဥပထံပကကံဆိုတာကအဲသူကသူကထောက်ပံ့ပေးတဲ့ကံအကူအညီပေးတဲ့ကံ အဲဥပပိရကကံဆိုတာကအဲကပြရပြလို့တဲ့အနှောက်ရှက်လို့တဲ့ကံနော်အဲနှိမ့်ဆက်တတ်တယ်ကပ်ရနှိမ့်ဆက်တတ်တယ်ဥပိစေတကကံဆိုတာကအဲတခြားကံအကျိုးဖြတ်ထားရဖြတ်ယုံနေမကောက်သူသူသူအကျိုးပါဝင်ပေးတယ်လို့သွားရပေါ့နော်အေးအဲ့ဒါကံလေးမျိုးတည်းတခါနောက်တစ်မျိုးရှိသေးတယ်ခွဲကြအောင်ဆိုဒါဒါနားလည်းမမင်းတို့ကံငါ ငါကန်ကန်ကျိုးနားရတယ်လို့ပြောမှာဟုတ်တယ်မလားတာမညာလေးနားလည်ရင်ဒါလူတိုင်းနားလည်တာအဲ့ဒါသူတင်နားနားလို့မခေါ်နိုင်ကောင်းပြီအဲ့ဒီမှာအဲနောက်တစ်မျိုးခွဲတဲ့အခါကျတော့ကရုကကံတဲ့နော်ပထမဟာလေးတဲ့ကံလို့ဆိုတော့နော်လေးတဲ့ကံဆိုတော့ heavy ပေါ့လေ weighty ပေါ့ဟုတ်လားလေးတဲ့ကံလေးတဲ့ကံဆိုတာဘာလဲဆိုတော့အခါ ဒီနောက်ကအကျိုးမပေးဘဲမနေဘူးပေးကိုပေးတဲ့ကံမျိုးပေါ့လေအကုသိုလ်ဘက်ကပြောမယ်ဆိုရင်အာအခေါ်လဲအမအမိတတ်တာတို့အဖတတ်တာတို့ဆိုတဲ့ကံမျိုးတွေပေါ့လေနော်ကုသိုလ်ဘက်ကပြောမယ်ဆိုရင်ဇံလိုပေါ့ရူပဇံအရူပဇံအဲ့လိုကံမျိုးတွေအဲ့ဒါမျိုးကိုဂရုကကံလို့ခေါ်တယ်လေးတယ်လေးတဲ့ကံနောက်တစ်ခုကတော့ အာတဏကံဘုန်းကြီးများတော့အလွယ်ခေါ်လိုက်တာအာတဏကံလို့ခေါ်လိုက်တာဟုတ်လားအာတဏကံအာတဏဆိုတာအနီးဆိုတဲ့အဓိပ္ပာယ်ရှိအနီးဆိုတာဘဒူရဲ့အနီးလဲဆိုတေခြင်းရဲ့အနီးအဲ့တော့တေဂာနိမှာကပ်ပြီးတော့ပြုတဲ့ကံမျိုးကိုအာတဏကံလို့ခေါ်တယ်အဲ့လိုတေဂာနိမှာကပ်ပြီးရင်အဲ့ဒီကံကသူကဥစွာထွက်ပြီးအကျိုးပေးချသွားတာ ဟောတချို့ဆိုတော့တေဂန်နီမှာမကောင်းတဲ့နမိတ်တွေပါတွေချင်းနေပြီဆိုတဲ့ခါကျတော့သူ့ကောင်းတဲ့နမိတ်တွေရလာအောင်ကိုကဘေးရလူတွေကဒီနည်းနည်းနဲ့ဖန်ပြီးပေးတယ်ဖရာတရားဖရာစာရုပ်ပေးတယ်တရားစာရုပ်ပေးတယ်သို့မဟုတ်ပန်းတို့ဘာလို့လှူပြီးတော့ဒါခမရဲ့ကုသိုလ်ပါစသဖြင့်အဲ့လိုလှုပ်ပေးလို့သူ့အာယုံပြောင်းသွားတယ်ဟုတ်လားအာယုံပြောင်းသွားပြီးတော့တည်သွားရင်သူကအဲ့ဒီကံဒီမှာသူ့မှာကုသိုလ်ရကုသိုလ်ဖြစ်ပြီးတော့အဲ့ဒီကုသိုလ်နဲ့တည်တာဖြစ်တဲ့တကြောင်ကောင်းရမွန်ရရောက်သွား အဲ့လိုကံမျိုးကိုအာတဏကံလို့ခေါ်တယ်တကယ်လုံးကောင်းကောင်းကြီးနေလာတယ်ဒါမှမဟုတ်အဲ့ဒီလိုသေကံကြီးမှာဟိုတစုံတစ်ခုပေါ့ဟာစိတ်စိတ်အနှောက်အယှက်နဲ့သေသွားတယ်ဆိုရင်ဒုတိယဘဝမှာတော့မကောင်းတဲ့ဘဝတော့ဧကံသွားတာပဲသို့တော့အဲ့ဒီဘဝမှာ तू ကြာကြာတော့ခံရမယ်မဟုတ်ဘူးဒါပေမဲ့လို့အဲ့ဒီဘဝကိုတော့သွားတော့သွားရအောင်ပါဘာကြောင့်လို့ဒီမှာအာတဏကံက तू ကအကုသိုလ်ဖြစ်နေလို့နော်အဲ့လိုတေကံကြီးမှာပြုရတဲ့ကံမျိုးကိုဘာလို့ခေါ်လဲ အာတဏကတကပ်ပါလုံး habitually လုပ်လာတဲ့ကံမျိုးကို အာစိဏကံလို့ခေါ်တယ်နော်အာစိဏဆိုတာလက်ကျက်တယ်လို့ခေါ်တယ်အလက်အကျက်ဖြစ်နေအောင်လုပ်တာတဲ့ကံမျိုးနေတဲ့ဘုရားရှိခိုးတယ်ဆုံးလောင်းတယ်နော်တရားထိုင်တယ်သီလ၆ကြည့်တဲ့စတဲ့ကံမျိုးပေါ့လေအဲနေ့တိုင်းဟိုလှုပ်လာတဲ့ကံမျိုး အမြဲမပြတ်လှုပ်လာတဲ့ကံမျိုးကိုဒါလဲအာစိဏကံလို့ခေါ် အဲ့အဲ့ဒီအာစိဏကံကပို့ပြီးတော့အားကြီးဖို့မကောင်းဘူးလားနော်တတလုံးလောက်လာလဲအာစိဏကံကအားကြီးဖို့ကောင်းတယ်ဒါမှလို့အာတဏကံဘာမှမဟုတ်တယ်ဒီကနေ့မှကတ်လို့တဲ့အာတဏကံကနောက်ဘုရားအကျိုးပေးသွားတာခံကျင်တာမကောင်းဘူးနော်အဲ့ဒါတလုံးလောက်လာဟာအဲအာစိဏကံကအလို့ဟိုဘာခလဲဒုတွေကြီးမားတယ်မဟုတ်လားစီးဘူးလာတာကိုဒါနှစ်ပေါင်းများတာအဲသူက သူနဲ့ဟိုအာသနာနဲ့ပြန်လိုက်တဲ့ခါကျတော့အာသနာကတခါတော့ဝင်ကျိုးပေးတော့ဒါကိုကျမ်းဂန်နေမှာဘယ်လိုဥပမာပေးလဲဆိုတော့နွားကြောင်းသားတွေကနွားတွေကိုညနေဘာခေါ်လဲနွားခြံထဲကိုတွင်းနေဆိုတာတော့တဲ့တွင်းတဲ့ခါကျတော့အားနေတဲ့နွားပဲဆိုကြပါသေးတယ်ဒီနွားကလည်းဝင်တဲ့ခါကျတော့ဒီကောင်နောက်ဆုံးမှဝင်နိုင်လိမ့်မယ်။သူများတွေကရှေ့ကဝင်သွားကြပြီပေါ့။အဲ့နွားကနွားအိုကြီးပဲပြောရင်ပြောကြပါတယ်ဟုတ်လား။သူကဝင်တော့နောက်ဆုံးမှဝင်နိုင် နောက်ဆုံးမှဝင်နေတဲ့အတွက်ကြောင့်သူကတကပေါင်သားပါပဲရှိတော့တယ်နောက်တစ်နေ့မနေ့တကားဖွင့်ထုတ်လိုက်ပြီဆိုတော့သူအရင်ဆုံးထွက်တော့တာပေါ့နော်အဲ့ဒီလိုဥပမာမျိုးနဲ့ကျမ်းဂန်မှာဖြည့်ရှင်းပြတယ်အဲ့တော့မှန်လဲသူဟာအခုမှသမင်းလူလူစင်းရဲ့ရောင်ဆောင်ပြီးတော့ရှင်မာကတ္တဗာကြီးကိုလှူတဲ့ဝတ္ထုကြားဖို့တယ်ပေါ့ကြားဖို့ကြတာနော်ရှင်မာကတ္တဗာကြီးကဟိုသူကမနေ့ မနဲ့ဆုံးကံထွက်တဲ့အခါမှာဆုံးကံမထွက်ခင်ကိုတမပတ်ဝင်စားသေးတယ်တမပတ်ဝင်စားပြီးမှအဲ့ဒီတမပတ်ကထပြီးတော့မှသူကဆုံးခံအဲ့လိုဆုံးခံပုံသွားရင်တော့ဟိုအကုသို့အကျိုးပေးပြီးတော့တခြားသွားဖြစ်အောင်မပေါ့လေအဲ့တော့ရှင်းတော့ကဟိုမုတ်ဆိုးကြီးတယောက်ရှိတယ်မဟုတ်လားဒီဝိတုကြားဘူးကြမှာမုတ်ဆိုးကြီးရှိတော့သူ့မှာသားတယောက်ရှိတယ်သူသားကယဟန္တာဖြစ်တယ် အဲ့ဒီမုတ်ဆိုးကြီးအသက်ကြီးလာတဲ့ခါကျတော့ဘုန်းကြီးဘုပေးထားတယ်ဒါဦးဇင်းကြီးဖြစ်သွားပြီဦးဇင်းကြီးဖြစ်သွားတော့နောက်အဲ့ဒီသူတေကန်ကြီးလာတဲ့ခါကျတော့မကောင်းတဲ့နမိတ်တွေခင်လာသူမုတ်ဆိုးလုံလာတာဆိုတော့တခါတဲ့တေကန်ကြီးကျတော့ဟာလိုက်ငါဟိုကင်ချပေါင်းဟဲ့ပေါ့လို့နောက်ကခွေးတွေလိုက်လာပြီးစတယ်ပြောတယ်အဲ့လိုអော်ရဲတဲ့အဲ့လိုဖြစ်တော့ကိုရောင်ရပြီးတော့អော်တဲ့ခါကျတော့ရဟန္တာဖြစ်တဲ့သားကသိတယ်အဲငါပြီးတော့ဒီတိုင်းတွိုင်းတော့အပယ်တော့သိချာနေပြီပေါ့လေဒါနဲ့ဒါနဲ့ ဦးစင်းကြီးကိုခါတဲ့စေတီရင်ပြင်မှယူသွားခိုင်းပေါ်လို့တပည့်တွေရှိတယ်ပြီးတော့တချို့တပည့်တွေကိုတော့ပန်းနေပါလေရှာခိုင်းပြီးတော့ပန်းနေပါလေယူလာပြီးတော့အဲ့ကျမှဦးစင်းကြီးအာဦးစင်းကြီးကုသူပန်းလှူပန်းဖရလှူပါပေါ့လေစသည်ဖြင့်သူကဖရအာယုံရောက်အောင်လှုပ်ပေးလိုက်တာအဲ့ဒီလိုလဲလှုပ်ပေးလိုက်ရောတဲ့ဟောစောစောကထင်းနေတဲ့ငရဲနမိတ်တွေပျောက်သွားပြီးတော့နတ်ပြည်နမိတ်တွေထင်းလာတယ်တဲ့အဲ့ဒီကိုရှင်ကြီးမှာနတ်သမီးတွေပါလေသူမြင်လာတယ်မြင်တော့ပြောတယ်ဟာနဲ့ မင်းငါသားမင်းမိတို့တွေလားနေပါဟုတ်လားနော်အဲအဲ့ဒီလိုနတ်သမီးနတ်နတ်ပြည်နမိတ်တွေမြင်နေတော့မှာပဲအဲဒီဒီဥညစုတေစုတေစိတ်ကြသေသွားတယ်ပေါ့သေသွားတဲ့ခါကျနတ်သွားဖြစ်တယ်နော်တတလုံးကသူအောက်ကတော့မုတ်ဆိုးလှုပ်လာတဲ့လူပဲဒါမှမဟုတ်လှုပ်လာတဲ့အတွက်ကြောင့်မို့ဒေတာနီးမှာမကောင်းနမိတ်တွေထင်းနေတယ်အဲ့ဒီမကောင်းနမိတ်ကိုပဲ တားဖြစ်တဲ့လူကကောင်းတဲ့နမိတ်ဖြစ်အောင်ကောင်းအဲ့ဒါကြီးပြောက်ပြီးတော့ကောင်းတဲ့နမိတ်ပေါ်လာအောင်ဖန်တီးပေးလိုက်တဲ့အခါမှာကောင်းတဲ့နမိတ်ထင်လာပြီးတော့ကုသိုလ်ကုသိုလ်ရတော့ပေါ့သူကအဲ့ဒီမှာလှူလှူတဲ့ကုသိုလ်မှကုသိုလ်ဖြစ်သွားတယ်အဲ့ဒီကုသိုလ်ကအကျိုးပေးပြီးတော့သူမြတ်ပြည်ရောက်သွားတယ်ဒါမလို့တားကယဟန္တာလည်းဖြစ်တယ်နားလည်းနားလည်းတယ်ဆိုတော့ဒါနဲ့မကျင်တော့နတ်ပြည်ပါနတ်ပြည်တက်ပြီးလိုက်ပြီးတရားဆက်ဟောတာပေါ့တရားဟောတော့မှသောတာပန်ဖြစ်သွားတယ်အဲ့ကျမှစိတ်ချပြီးတော့ပြန်လာတယ်ကြာ အဲ့လိုမဟုတ်ရင်တော့ဟိုမှာကြားရင်မနေဘူးအောက်ပြရောက်မှာပဲနော်ပြီးတော့အဲ့ဒီဟာရဲ့ပြောင်းပြောင်းဝတ္ထုတွေနဲ့ကတော့ဟာဟိုပါပေါ့လေတန်းဖြစ်တယ်ဟုတ်လားတန်းဖြစ်တဲ့ဝတ္ထုကြားဘူးလည်းမဟုတ်လားနော်သင်္ကန်းသင်္ကန်းကောင်းကောင်းလေးရတော့ဒီဒီဖုန်းကြီးကဒီသင်္ကန်းလေးပါနှစ်တက်ပြီးတော့တေသွားတော့ဒီသင်္ကန်းမှာတန်းသွားဖြစ်တယ်ဟာတန်းသွားဖြစ်တဲ့ခါကျတော့တေသွားတယ်ဆိုရင်တေသွားတဲ့ပုဂ္ဂိုလ်ရဲ့သင်္ကန်းကတန်ခါတန်ခါပိုင်ဖြစ်သွားတယ်ဆိုတော့တန်ခါက ဝေဝင်လို့ကြံနေတဲ့ခါမှာအဲ့ဒီတန်းကသူကဒီဒီထဲလူလျှောက်ပြေးပြီးတော့အောနေတယ်ငါငါပစ္စည်းကိုလူကုန်ကြပါပြီလူကုန်ကြပါပြီအဲ့လိုသူအောနေတာကိုတခြားဘုန်းကြီးတွေကတော့ပဲကြားမလဲမြတ်စွာဘုရားကဒိဗ္ဗတောတနဲ့ကြားတော်မူတော့မှယဟန်တွေကိုခေါ်ပြီးတော့မင်းတို့အဲ့ဒီတန်ခါကိုဘာမှမလုပ်နဲ့ဩခုနှစ်ရထားအောင်ခုနှစ်ရလုံးမဝေဖန်ဝေဖန်ဆိုတာဝေပေးလို့ပြောတာအဲ့ဒီလိုမဆက်မြတ်စွာဘုရားအမင်းရှိတယ်အဲခုနှစ်ရကြာတဲ့ခါကျတဲ့အဲတန်းတည်ပြီးတော့နတ်ပြည်သွားဖြစ်တယ်ချက်ချင်းကတော့မြင်လား ဒီကနေ့မှာဒီသင်္ကန်းလေးကိုဆွဲပြီးပေးတဲ့အတွက်ကြောင့်ချက်ချင်းအာကုတုရဲ့အကျိုးကြောင့်အပယ်ပေါ့ဟုတ်လားတိရစ္ဆာန်ဘဝသွားဖြစ်တာဒါပေမဲ့လို့သူကတစ်လုံးကတရားကျင့်လာတဲ့ပုဂ္ဂိုလ်ဖြစ်တော့ခုနှစ်ရက်နေပြီးတော့သူတေတန်းဘဝကတေပြီးတော့နှက်ပြေရောက်တာအဲအဲ့ဒီကြအခါကျမှသင်္ကန်းဝေတော့ကိစ္စမရှိဘူးပေါ့အဲအဲ့ဒီလိုပေါ့ဟိုအာတနာကံကြောင့်ဖြစ်တယ်ဆိုတာမှန်တယ်နော်ဒါပေမဲ့လို့ သူ့အရှင်ကတိတ်မရှိတော့ဘူးအဲ့ဒီအဲ့ဒီသူဖြစ်တဲ့ဘဝမှာကောင်းတဲ့ဘဝမှာဖြစ်ဖြစ်မကောင်းတဲ့ဘဝမှာဖြစ်ဖြစ်ကြာရှည်ဖို့တိတ်မရှိဘူးအာစိဏကံဆိုတာတော့တကယ်အားကိုးရတယ်အဲ့ဒီအာစိဏကံစီပင်လျင်အာတဏကံဖြစ်လာနိုင်တယ်အမြဲတမ်းကုသိုလ်ကောင်းမှုလုပ်နေတဲ့လူကဒေဂာနိကြကုသိုလ်ကောင်းမှုတွေချင်းလာမှာပေါ့ခေါလာမဟုတ်ဆိုမဟုတ်ဆိုမကောင်းတာတွေသူလှုပ်လာခဲ့တော့ဒေဂာနိဒါလာပြန်လာခြင်းလားဟုတ်တယ်မလားသူအာစိဏကံကဒီမှာအာတဏကံလာဖြစ်တာ အဲ့ဒီအာသနကံကိုမှဟိုယဟန္တာကပြောင်းပေးလိုက်လို့ဒါသူကောင်းတဲ့အာသနကံတစ်ခါဖြစ်တော့ကံကောင်းတော့ဒီလိုမဟုတ်ဘူးဆိုရင်တတလုံးကလုတ်ခဲ့တဲ့အာစိဏကံကဟောအာသနကံလာဖြစ်တယ်အဲအဲ့ဒါကြောင့်မို့ငါတော့ဒီကနေ့ကလုတ်တော့ဆိုတော့ postpone လုပ်ထားကြတယ်လို့စိတ်မချရအောင်အဲ့တော့အာစိဏကံကိုများများကိုကစီးပူးရမယ်ကောင်းမှုကုသိုလ်ကိုတတ်နိုင်တယ်များစီးပူးရမယ်ဒါတစ်ခုရှိတော့ဟုတ် ကရုကံအာတနာအာစိဏနော်အာတနာကံရဲ့အာစိဏကံနောက်တစ်ခုကတော့ကတ္တတာကံလို့ခေါ်တယ်အဲ့ဒါကတော့ပါဠိစကားကြီးကတ္တတာတဲ့တာသလင်းကျိပထမကာကြီးရဲ့တာသလင်းကျိရဲ့တန်းဘူးနှလုံးစင်ရေးချရဲ့နော်ကတ္တတာကံကတ္တတာကံဆိုတာကတော့အဲ့ဒီခုနပြောခဲ့တဲ့ကံသုံးပါးထဲမှာပါတဲ့ကံမျိုး ပြုမိလို့ကံလို့ခေါ်ရတဲ့ကံမျိုးပေါ့လေကတ္တတာဆိုတာအဲအတ္တိအဖြစ်ကြောင့်လို့သူတို့နဲ့ပြရတယ်နော်အဲဒီလိုကံမျိုးလေအဲတော့ကရုကကံလည်းမဟုတ်ဘူးအာတဏကံလည်းမဟုတ်ဘူးအာစိဏကံလည်းမဟုတ်တဲ့တခြားကံတွေရှိသေးတယ်အဲအဲ့လိုအဲ့ဒီကံမျိုးတွေကိုတော့ကတ္တတာကံလို့ခေါ်တယ်အဲတော့ကရုကံရှိရင်အဲကရုကကံအခုကံကံ၄မျိုးနော်ကရု အဲ့လိုလေးမျိုးမှာဘဒုကပထမဆုံးအကျိုးပေးမှာလို့ဆိုဂရုကကံကအကျိုးပေးမှာဟုတ်လားဂရုကကံမရှိဘူးဆိုရင်အာတဏကံရှိရင်အာတဏကံကအကျိုးပေးမယ်ဂရုကံလည်းမရှိဘူးအာတဏလည်းမရှိဘူးဆိုရင်အာစိဏကံကအကျိုးပေးမယ်အဲ့ဒါလည်းမရှိဘူးဆိုရင်ကတ္တကံဆိုတဲ့နောက်တော့ပြုကြတဲ့ကံတစ်ခုခုလည်းဝင်ပြီးတော့အကျိုးပေးခြင်းပေးမယ်အဲ့ဒီလိုအကျိုးပေးအစဉ်အပြင်ခွဲရင်လည်းပဲ၄မျိုးထွက်လာဒါဖြင့်၄မျိုးကလည်းခုရှိသွားတာမဟုတ်ဘူးမဟုတ်ဘူးဘယ်နှစုံရှိသွားတာ 30ရှိသွားပြီနော်တော်မှတင်တယ်30ဆိုအဲ့တော့အခုပထမဆုံးပါတော့ပထမ၄မျိုးပါတော့ဒီဘဝအကျိုးပေးတဲ့ကံဒုတိယဘဝအကျိုးပေးတဲ့ကံတတိယဘဝနေပြီးတော့နိဗ္ဗာန်ရှိအောင်အကျိုးပေးတဲ့ကံအဟောတိကံအလကားဖြစ်သွားတဲ့ကံနော်ဒါကနောက်နောက်၄ခုဒီစုံကပါတော့ဇနကကံဥပထံပကကံဥပပီလကကံ ဥပ္ပစေတကကနော်အဲ့ဒါလေးမျိုးဆိုတော့အခုနောက်ဆုံးလေးမျိုးကပါတော့ကရုကကံအာတနာကံအာစေနာကံကတတ္တာအဲကတတ္တာရေးကြပါကတတ္တာကံကံလေးမျိုးတဲ့အဲ့ဒါမိမိတို့ဘယ်လိုဘာပဲလှုပ်လှုပ်ဒီဒီဒီကံလေးနဲ့ကိုယ့်အကူပြန်ပြန်စဉ်းစားကြည့်ရင်ဘာကံဖြစ်တဲ့နဲ့ဖြစ်ဖြစ်လောက်တယ်ဆိုတာစဉ်းစားလို့ရအောင် ကုသိုလ်ကံပဲလှုပ်လို့အကုသိုလ်ကံပဲလှုပ်လို့အဲ့ဒီလိုကံရဲ့ဒါကံကြီးရှိတယ်တော့ကံအကျိုးမလားဟုတ်ကလားအဲ့လိုကံကိုပြုတဲ့ခါကျတော့ခုနပြောရပါတော့အဲအခုလိုဘလောက်ခွဲနေနေအချုပ်ချုပ်လက်ဆန်းဟေ့ဆိုရင်စေတနာနော်အဲ့ဒီစေတနာကကုသိုလ်စေတနာသို့မဟုတ်အကုသိုလ်စေတနာသို့မဟုတ်ကုသိုလ်စိတ်နဲ့အတူဖြစ်တဲ့စေတနာအကုသိုလ်စိတ်နဲ့အတူဖြစ်တဲ့စေတနာဟုတ်တယ်မလား အဲ့ဒီစေတနာကအကျိုးပေးလိုက်တဲ့ခါမှာအဲ့ဒီအကျိုးကိုကံဤအကျိုးလို့ခေါ်တယ်။အဲ့လိုအကျိုးပေးတဲ့ခါကျတော့ဟိုအဲ့ဒီအကျိုးဟာနံတရားလဲဟုတ်တယ်တချို့ပြီးတော့ယုတ်တရားလဲပါတယ်ယုတ်ရောနံရောနှစ်မျိုးအကျိုးပေးတယ်ဆိုတော့အခုမျက်လုံးရှိနော်မျက်လုံးနဲ့မျက်စိအကြည့်တက်ဆိုလို့ရှိရင် အဲ့ဒီမျက်စိအကြည့်တဲ့ဟာတဲ့ကံကြောင့်ဖြစ်တဲ့ယောကံကအကျိုးပေးလို့ဖြစ်တဲ့ယောနောက်ဘဝကကောင်းတဲ့ကံပြုခဲ့ရင်ကိုဒီဘဝမျက်စိကောင်းမှာပေါ့ဟုတ်လားနောက်ဘဝကကောင်းတဲ့ကံမပြုခဲ့ဘူးဆိုရင်ဒီဘဝမျက်စိမကောင်းဘူးစသည်ပေါ့လေအဲ့ဒီလိုအဲ့လိုကံကြောင့်ဖြစ်တဲ့ယောဆိုတာလည်းရှိတယ်ဒါကြောင့်မို့အကျိုးပေးတဲ့အခါမှာဒီကံကအကျိုးပေးတဲ့အခါမှာနံတရားတိဟူသောအကျိုးကိုလည်းပေးတယ်ရုပ်တရားအကျိုးလည်းပေးတယ်အဲ့ဒီသူပေးတဲ့နံတရားအကျိုးတွေကိုဘာလို့ခေါ်လဲဆိုတော့ we best say လို့ခေါ်တယ်နော် ဝိပါကဝိဘက်စိတ်လို့ခေါ်တယ်အဲ့ဒါကိုပဲကံရဲ့အကျိုးလို့ဆိုတာဟုတ်လားကုသိုလ်ကံပြုတယ်အဲ့ဒီကုသိုလ်ကံရဲ့အကျိုးကြောင့်ကုသိုလ်ဝိဘက်စိတ်တယ်နော်ကုသိုလ်ရဲ့အကျိုးဖြစ်တဲ့ဝိဘက်စိတ်ဖြစ်အကုသိုလ်ကံပြုတယ်အဲ့ဒီအကုသိုလ်ကံကြောင့်အကုသိုလ်ရဲ့အကျိုးဖြစ်တဲ့ဝိဘက်စိတ်တွေဖြစ်လွယ်တာလေးတစ်ခုပြောမယ်တစုံတစ်ခုမြင်တယ်နော်လှလှပပလေးမြင်တယ် အဲလူချင်းစရာကောင်းတဲ့အာယုံလေးမြင်တယ်ဆိုတာဘာလဲဆိုဒါအဲ့ဒီမြင်တဲ့စိတ်ဟာဝိပဿစိတ်လို့ခေါ်တာအကျိုးနော်အဲ့လိုလှတာပတာလေးမြင်တာနောက်ဘဝကကောင်းတဲ့ကံပြုခဲ့လို့မြင်တာမကောင်းတာမြင်တယ်ယုံစရာမြင်တယ်အဲအယုတ်ဆိုးတာကြီးမြင်တယ်ဆိုရင်ဒါအဲ့ဒီမြင်တဲ့စိတ်ဟာဝိပဿစိတ်ကံရဲ့အကျိုးဒါကြောင့်ဒီလိုမကောင်းတာမြင်တယ်လဲ နောက်ဘဝကမကောင်းတဲ့အကုသိုလ်ကံပြုပဲလို့အဲ့တော့တစုံတစ်ခုမြင်လိုက်ပြီဆိုရင်အဲ့ဒီမြင်တာဟာကောင်းတာမြင်ရင်ကုသိုလ်ရဲ့အကျိုးမြင်ခြင်းကုသိုလ်ရဲ့အကျိုးမြင်တဲ့စိတ်မကောင်းတာမြင်ရင်အကုသိုလ်ရဲ့အကျိုးဖြစ်တဲ့စိတ်ကံကံရဲ့အကျိုးဆိုတာအဲအဲ့ဒီလိုနားလည်ရကောင်းတဲ့ကံပြုခဲ့တယ်ဒီမှာကောင်းတဲ့ဝိပဿနာဖြစ်တယ်ကောင်းတာနဲ့တွေ့ကြုံတဲ့ဝိပဿနာဖြစ်တယ်မကောင်းတဲ့ကံပြုခဲ့တယ်မကောင်းတာနဲ့တွေ့ကြုံတဲ့ဝိပဿနာဖြစ်တယ် ခုနပြောတဲ့ပဋိသင်္ဍီကျိုးအနေနဲ့ပြောမယ်ဆိုရင်ဟောရုပ်တရားတွေလည်းပါမတော့ဘူးလားရုပ်တွေလည်းပါသွားတယ်အဲ့တော့ပဋိသင်္ဍီနေတဲ့အခါမှာခုနပြောတဲ့ပထမဆုံးစိတ်ဖြစ်တယ်လို့ပြောကြတယ်မဟုတ်လားအဲ့ဒီပထမဆုံးစိတ်ဟာဝိပဿစိတ်ကံရဲ့အကျိုးဖြစ်တဲ့စိတ်ကုသိုလ်ရဲ့အကျိုးအကုသိုလ်ရဲ့အကျိုးအဲ့ဒီကုသိုလ်ရဲ့အကျိုးဖြစ်တဲ့စိတ်နဲ့တို့တွေပဋိသင်္ဍီနေခဲ့တယ်လူလူဆိုတာလူဖြစ်တဲ့စာကုသိုလ်ရဲ့အကျိုးကြောင့်ဖြစ်တာနော်အဲ့တော့ ဖြစ်ခဲ့တယ်အဲတိရစ္ဆာန်ဖြစ်တယ်ဆိုတာပါလေအကုသိုလ်ရဲ့အကျိုးကြောင့်ဆိုသူတို့တိရစ္ဆာန်တွေပြိတ္တန်တွေနေတော့ကအဲ့ဒီအကုသိုလ်ရဲ့အကျိုးဖြစ်တဲ့စိတ်နဲ့ပြိတ္တန်တွေနေကြတယ်အဲ့ဒီလိုကံကံရဲ့အကျိုးဆိုတာရှိတယ်အဲ့ဒါကြောင့်မို့ပြီးတော့အဲ့ဒီစိတ်နဲ့အတူလူဖြစ်တော့လေလူရဲ့ရုပ်ပေါ့နော်လူရဲ့ရုပ်တရားနာမ်ဖြစ်အဲတိရစ္ဆာန်ဖြစ်တော့လည်းပဲတိရစ္ဆာန်ရဲ့ရုပ်တရားပေါ့အဲ့ဒီလိုဒီအကျိုးမှာကြတော့ကိုနာမ်ရောရုပ်ရော ရှိနိုင်ဖြစ်နိုင်တယ်ပါဝင်တယ်အကြောင်းဖြစ်တဲ့ကံကတော့ဗာလဲရုပ်လားနာလားနာတရားတက်တက်ပဲဒါကြောင့်စေတနာဆိုတာနာရုပ်မဟုတ်ဘူးနော်ဒါကြောင့်မို့ကံကံကံရဲ့အကျိုးလို့ပြောရင်ကံဆိုရပါလဲနာတရားတက်တက်ပဲကံရဲ့အကျိုးလို့ပြောရင်နာလည်းဟုတ်တယ်ရုပ်လည်းဟုတ်တယ်အေးအဲ့ဒီကံကံရဲ့အကျိုးဟိုယုံကြည်တဲ့အဲယုံကြည်တဲ့ဆိုတာ အဲသေသေးချာချာသိမြင်ပြီးတော့ယုံကြည်တာပေါ့လေအကန့်ယုံကြည်တာမျိုးမဟုတ်ဘဲနဲ့ဉာဏ်နဲ့ရှင်ပြီးတော့ယုံကြည်တဲ့အသိဉာဏ်မျိုးကို ကမ္မတကတာတမ္မာဒိဋ္ဌိတမ္မာဒိဋ္ဌိ၅မျိုးထဲမှာနံပါတ်1တမ္မာဒိဋ္ဌိကဒါပဲမဟုတ်လားနော်ကံတာရင်မိမိဥစ္စာရှိတယ်လို့သိတာရှင်းရှင်းပြောရင်ကံကံရဲ့အကျိုးရှိတယ်လို့သိတာအဲလိုကံကံအကျိုးရှိတယ်လို့သိတဲ့အသိဉာဏ်ကိုကမ္မတကတာတမ္မာဒိဋ္ဌိအဲဒီကမ္မတကတာတမ္မာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်မှန်ရင်ဒါ ဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်တွေပေါ့ဗုဒ္ဓဘာသာဝင်တွေမှာဒီယူဒီလိုယုံကြည်မှုမျိုးရှိကြတာကြီးပါပဲဒီလိုရှိလို့လည်းပဲဗုဒ္ဓဘာသာဝင်တွေအနေနဲ့ကုသိုလ်ကောင်းမှုတွေပြုနေကြတယ်အကုသိုလ်တွေရှောင်းနေကြတယ်ဒီလိုယုံကြည်မှုမရှိဘူးဆိုရင်ငါကြည့်ပါရင်ပြီးရောနော်ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်အကုန်လုံးမှာပဲဆိုတော့ကိန်းမျိုးဆိုင်အဲဒါကြောင့်မို့အခုဒီနေ့ကံကံရဲ့အကျိုးသဘောတရားကိုတော်တော်လေးနားလည်သွားပြီလို့ထင်တယ် ကောင်းတာလုပ်ရင် ကောင်းတဲ့အကျိုးရတယ်မကောင်းတာလုပ်ရင် မကောင်းတဲ့အကျိုးရတယ်ဒါနားလည်သွားပြီနော်ကောင်းပြီတုတ်တုတ်မှမြတ်စွာဘုရားဟောထားတာရှိဟုတ်လားဒါဒါတော့အကျယ်ပြောမှာမဟုတ်ဘူးဒါလေးစဉ်းစားဖို့လေးပြောတာဟာဒီတုတ်မှာနော်အဲ့တော့မြတ်စွာဘုရားကဘာဟောလဲဆိုတော့လူတယောက်ဟာတဲ့ ပါဏာတိပါဒတွေပြုခဲ့တယ်နော်သူတည်တဲ့ခါကျတော့အပေကြတယ်လူတယောက်ဟာပါဏာတိပါဒတွေပြုခဲ့တယ်တည်တဲ့ခါကျနတ်ပြည်ရောက်တယ်ဘယ်လိုသိကြမှကြနော်လူတယောက်ကပါဏာတိပါဒစသည်ပါလေပါဠိမှာတခုတည်းမဟုတ်ဘူးနော်ဟိုအာဟုသူဆယ်မျိုးပေါ့ဟုတ်လားအေးပါဏာတိပါဒစသည်ကရှောင်းကျင်တယ်သူတည်တဲ့ခါကျတော့နတ်ပြည်ရောက်တယ် လူတယောက်ကတော့သူပါဏာတိပါဒရှောင်ကျင်းလာတာပဲဒါမှလို့ပြီးတော့အပယ်ကြတယ်အဲ့ဒီပြဿနာကိုမင်းတို့ရှင်းကြအောင်နားလည်လားပြဿနာကိုသိရင်မလားပါဏာတိပါဒအစသည်အကုသိုလ်တွေပြုတယ်နော်အဲသိတဲ့ခါကျတော့ဘာဖြစ်လို့အပယ်ကြနောက်တစ်ယောက်ကတော့ပါဏာတိပါဒစာအကုသိုလ်တွေပြုတယ်သိတဲ့ခါအပယ်မျောတယ်ပြန်နတ်ပြန်ရောက်သွားတယ် နော်နောက်တစ်ယောက်ကတော့ဗာမိတ္တဝဏ္ဏကတွေမှာရှောင်တယ်သေတဲ့အခါနတ်ပြည်ရောက်တယ်နောက်တစ်ယောက်ကတော့ဗာမိတ္တပရကတွေမှာရှောင်တယ်သေတဲ့အခါငရဲကြဖြစ်နေမှာမလားဖြစ်နေတယ်ဟုတ်ပါလားမင်းတို့ဟဲ့ဘုရားအဘောမိတာဟဲ့ဖြစ်နိုင်တယ်လားအဲဟုတ်ပြီအဲ့ဒါအရေးကြီးတယ်နော်မြတ်စွာဘုရားအဲ့ဒါလေးအကျဉ်းလေးနဲ့တော့အကျယ်ဟောတာရှိတယ်နောက်တစ်တုပ် အေးအဲ့တော့ဒီဒီဟာကိုနားလည်ထားရင်ဒီလူဟာဒီဘဝမှာမကောင်းတာလုပ်နေပြီးတော့ဘာကြောင့်ဒီကောင်ကကောင်းစားနေရတာလို့ဆိုတဲ့ဟာအဲမကျင်တတ်စရာတွေပဲရှိသေးလားမရှိတော့ဘူးအဖြေပေါ်လာရောနော်အဲကောင်းတာတွေလုပ်နေတယ်ဒီလူကအမြဲတမ်းဒုက္ခတွေ့နေဆိုရင်လည်းဒါဖြေစရာရှိသွားတယ်နော်အေးအဲ့ဒါမဟာကာမဝိပင်္ဂဆိုတော့နောက်နောက်နောက်ထပ်မြတ်စွာဘုရားက ကတုတ်ဆက်ဟောတာရှိတယ်အဲ့ဒါပို့ပြီးတော့ပို့ပြီးတော့နည်းနည်းတာပေါ့ဟုတ်လားပထမတုတ်ကတော့ကောင်းတာလို့ရင်ကောင်းတာရတယ်မကောင်းတာလို့မကောင်းတာရတယ်သူကသူကဒါရတော့အဖြောင်းလေးဒါကတော့ဒီလူတသလုံးကောင်းတာလုပ်နေပြီးတော့ကျန်သေးတော့အပယ်ရောက်တာရှိတယ်တသလုံးမကောင်းတာလုပ်နေပြီးတော့သေးတော့ညက်ပြေရောက်တာရှိတယ်ဒါဟာကောအာသနကံပြောတာနော်ဒီကနေ့အာသနကံကောင်းရင်ကောင်းသလိုမကောင်းရင်မကောင်းသလိုဖြစ်နိုင်တယ်။ဘာခေါ်လဲကွာတို့ဗမာစကားပြောတွန်းဝင်ဖြောင်းရင်နော်နားမနားမလို့ဒါကောင်းနိုင်တယ်။ကောင်းပြီအဲ့ဒါပဲကြိုက် ဒီရောဖန်တဲ့ဆိုတဲ့အချိန်မှာအဲ့ဒီဇောကိုကြိုက်လို့မကြဘူးသူကြိုက်လို့ပြင်လို့မရဘူးလားဆိုတော့တတိယဆိုလိုတဲ့ရုပ်ရတာအာဒီကံတစ်ခုကိုပြုတယ်ဆိုတော့ကိုကဒီမဆိုင်တဲ့အတွက်သူကြားရင်ကိုကြားတယ်အတွက်ပရမဇောကဒီဘဝအကျိုးပေးမယ်ပရမဇောကဒုတိယဘဝအကျိုးပေးမယ် လင်ငါးစောကတတိယဘောကနောက်ဆုံးထိုးပေးမယ်ဆိုတဲ့အဲ့ဒီကံကုသိုလ်တစ်ခုကိုဝေကိုကိုကြိုက်တဲ့ဘက်အကောင်ဟဲ့ဒီမှာကိုထည့်တယ်လို့သာကုလိုပြုတယ်ဤဓာမိပုံညာနိဗ္ဗာန်သာပစ္စယဟောတုဆိုတယ်စိတ်ကိုထားပြီးဒီတစ်ခုပဲသွားရမယ်ဆိုပြီးပြုတယ်မရောက်ဘူးလားအဲဒီဟာတွေကအဟောတုတန်တွေလည်းမဖြစ်တော့ဘူးဒီဘဝမှာမရလို့လည်းဝိစ်မဖြစ်တော့ဘူးဒုတိယဘဝမှာမရလို့လည်းဝိစ်မဖြစ်တော့ဘူးအဲဒီရသမျှဟာတွေအားလုံးကိုယ်ရဲ့အတိုင်းလုပ်ရမရဘူး အဲ့ဒီလိုအဲ့ဒီလိုမရဘူးအဲဒီသရောခုနှစ်ချက်ရဲ့သဘောကတော့ဒီသဘောအတိုင်းပဲသွားတာပထမဆုံးကတော့ဒီဘဝအကျိုးပေးခွင့်ရှိရင်ဒီဘဒီဘဝပဲအကျိုးပေးမယ်ဟာပထမဆုံးကလည်းဒုတိယဘဝအကျိုးပေးခွင့်ရှိရင်ဒုတိယဘဝမှာအကျိုးပေးမယ်ဟိုဘက်ဘဝတွေမှာလိုက်ပြီးတော့အကျိုးမပေးဘူးဒီဘက်ဘဝလာပြီးတော့အကျိုးမပေးဘူးဒါဒါသူကလည်းသူ well defined ရှိတယ်ဟုတ်လားကောင်းပြီနောက်တစ်ခုကတော့ကုသိုလ်သောအကုသိုလ်သောဖြစ်တဲ့အခါမှာဖြစ်တယ်ဆိုတာမှာ ကိုကဘာမှမလုပ်နိုင်ဘူးလား don't we have any control over it ဟုတ်တယ်မလားအဲ့ဒါကြတော့ဘာလဲဆိုတော့မိမိမှာအမြင်မှန်ရှိထားရင်ပါဠိလိုတော့ယောနိသောမနတိကာရလို့ခေါ်တယ်အဲ့ဒီလိုယောနိသောမနတိကာရရှိထားရင်ကုသိုလ်ဖြစ်တတ်တယ်သူ့ရဲ့ကြောင်းပြန်အမြင်မှားပါမတင်မတင်နှလုံးသွင်းမှုဆိုတဲ့အာယောနိသောမနတိကာရရှိရင်အကုသိုလ်ဆိုဖြစ်တတ်တယ်အဲ့ဒီလို နီးနဲ့တော့ကိုကနည်းနည်းထိန်းလို့ရတယ်ဆိုပါတော့ဟိုကိုမမြင်ကျင်တာတခုမြင်တာ normally ကြောရင်ဘယ်လို react လုပ်လဲဒေါသနဲ့ပဲ react လုပ်ပါဟုတ်လားစိတ်ဆိုးမှာဒါမှမဟုတ်ကိုကအသင့်အတင့်နှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်ဆိုပါတော့ဆိုရင်အာဒါဟာငါရှေ့ကကံကြောင့်ဖြစ်လာတာပဲဟုတ်လားဒါနဲ့ပတ်သက်ပြီးတော့ငါကဒေါသဖြစ်နေတာမလို့ဘူးဆိုတော့အဲ့လိုနှလုံးသွင်းမှုမျိုးအမှန်ကန်တဲ့နှလုံးသွင်းမှုမျိုးရှိထားတဲ့ပုဂ္ဂိုလ်ကြတော့ အကုသိုလ်ဆောင်မစောပဲလေဟုတ်တယ်မလားအဲအဲ့ဒီလိုအဲ့ဒီလိုထိမ့်မှုမျိုးနဲ့တော့ရတယ်အကုန်လုံးကိုပြောင်းလို့ရတယ်ဟိုဟာကတော့ပြောင်းလို့ရဘာလို့ဆိုဟိုကတော့သူ့ရဲ့ဟိုဒါကို individual essence ဟုတ်လားသူ့သူ့အဲ့ဒီတရားတွေရဲ့ကိုယ်ပိုင်သဘောတွေအဲ့ဒါကသူ့တဘာဝအတိုင်းဖြစ်တာကိုဖယားတော်မပြောနိုင်ဘူးအဲတခြားလူဆိုတော့မပြောနဲ့တော့ပြီးတော့စိတ်တွေဖြစ်နေတဲ့ခါမှာလဲဒီစိတ်ပြီးဒီစိတ်ဖြစ်တယ်ဒီစိတ်ပြီးဒီစိတ်ဖြစ်တယ်ဆိုတာလည်းကိုယ်ကဘာမှမလုပ်လို့မရဘူးဒီစိတ်ပြီးရင်ဒီစိတ်ကဖြစ်ကိုဖြစ်မှာလား ဒါစိတ်ကနိယာမဆိုတာအဲ့ဒါကိုခေါ်တာဟိုဝီဒီနဲ့ပြောမယ်ဆိုတော့ခက်တယ်ပြောရတာဝီဒီမသိဘဲနဲ့ကိုယ်ပြောရတော့မခက်လားဒါပေမဲ့ဆိုတော့နံပါတ်1စိတ်ဖြစ်ပြီးနံပါတ်2စိတ်ဖြစ်တယ်ပြီးရင်နံပါတ်3စိတ်ဖြစ်တယ်စတယ်ဟာနံပါတ်3စိတ်မဖြစ်ပါနဲ့ကိုယ်ကဝင်တားလို့မရဘူးနံပါတ်2စိတ်ဖြစ်ပြီးရင်နံပါတ်3စိတ်ကဖြစ်ကိုဖြစ်မှာအဲ့ဒီလိုဖြစ်လာတဲ့အစဉ်မျိုးကြတော့ဒါဘယ်သူမှဟိုကလုပ်လို့မရဘူးတကူနဲ့လည်းလုပ်လို့မရဘူးဘယ်လိုနည်းနဲ့မှလုပ်လို့မရဘူးဒါသူသူဟိုတရားသဘောရဲ့ အဲတဘာဝခေါ်တာပေါ့လေသူပင်ကိုယ်သဘောကအခုအဒီတန်ရှိတယ်အဲလိုသို့တော့အာယုံတစ်ခုနဲ့တွေ့လို့ကုသိုလ်ကုသိုလ်စောစောမလားအကုသိုလ်စောစောမလားဆိုတာကျတော့ကိုယ့်ရဲ့ခုနယောနိတော်မနတိကာရအာယောနိတော်မနတိကာရဆိုတဲ့အပေါ်မှာတည်တယ်အဲလူဆိုတော့ညာတော့ပြင်ကြည့်လိုက်အာယောနိတော်မနတိကာရများကြတယ်ဒါမှမဟုတ်လားဒေါသထွက်နေကြတာပဲဟုတ်တယ်မလားဘာလေးတစ်ခုမြင်လဲတချို့ဟိုဒေါသမထွက်တဲ့နဲ့ဟာတောင်းမှဒေါသထွက်နေတာလည်းရှိတာပဲ ဒါလောကထွက်တဲ့နဲ့ဆိုကြပါဆိုအဲ့ဒါမျိုးထွက်တာလည်းရှိတာပဲအဲ့ထွက်တဲ့နဲ့ထွက်တဲ့သင်မသိတဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ကိုကအမြင်မှန်ရှိရင်နှလုံးသွင်းမှုမှန်ကန်ရင်ဒါကုသိုလ်ဆောဆောတာအကုသိုလ်ဆောမဆောဘူးအဲ့တော့ကြောင့်ယောနိတော်မနတိကာရအာယောနိတော်မနတိကာရဒါလည်းအရေးကြီးတယ်ဒီယောနိတော်မနတိကာရဟာကုသိုလ်ဖြစ်ဖို့ရဲ့အကြောင်းဟုတ်လားအာယောနိတော်မနတိကာရဆိုတာအကုသိုလ်ဖြစ်ဖို့ရဲ့အကြောင်းမဆိုတာမြတ်စွာဘုရားဟောတာလူ ရှင်များဟောသွားတပည့်တော်တို့ဒီကံအကြောင်းကိုပဲချက်ပြီးဟောသွားတယ်။သူဟောသွားတဲ့အခါမှာတပည့်တော်တို့ညာဘက်မြင်ကြီးကလည်းကိစ္စတစ်ခုဖြစ်ပြီဆိုရင်ဟာကံကောင်းလို့ပဲကံဆိုးလို့ပဲသူ့အရာတွေကလည်းပြောကြတယ်။လည်းလည်းလက်ခံကြတယ်ဘယ်လိုလဲယူကြတယ်။ဒါပေမဲ့တပည့်တော်တနည်းအားမှာဖတ်ဖို့လားဘယ်လိုဖတ်ဖို့လဲဆိုအာလုံးဖြစ်ပြန်မှုအာလုံးနေအတိတ်ကံကြောင့်ဖြစ်တယ်လို့ယူကြည့်ရင်ဒါမှလည်းမယူကြဘူးလို့ ဗမာရောယုံကြည်မှုသုံးရရေးချပြီးတော့ဖောက်ဖို့တခုကတပိတော်လုံးတွေကိုပေါ့သုံးတယောက်တော့တကူရှင်ကဖန်ဆင်းထားတယ်လို့ယုံကြည်ရင်ဒါမှလည်းယုံကြည်မှုပဲနောက်တစ်ခုမာယာရောယုံကြည်မှုကမိမိအကြောင်းအရာမဆိုပါလေအကြောင်းတရားကိန်းပြီးအကျိုးတရားဖြစ်ပေါ်ပြီးလို့ယုံကြည်ရင်လည်းဒါမှရောယုံကြည်မှုပဲနောက်တစ်ခုကအားလုံးဖြစ်ပြနေတာလေအားလုံးဟာကမ်းရောက်ကြီးပဲလို့ဆိုရင်လေဒါမှလည်းယုံကြည်မှုပဲဆိုတော့အဲ့ဒါနဲ့ခုဟာဘယ်လိုစမလဲ ဖြစ်ပြက်တယ်ဆိုတာကိစ္စတစ်ခုပေါ်လာတဲ့အခါမှာကိုယ့်ရဲ့တွေ့ကြုံမှုရှိတယ်ပထမဟုတ်လားပြီးတော့ကိုယ့်ရဲ့တုံ့ပြန်မှုရှိတယ်အဒီနှစ်ခုကိုခွဲပြီးတော့နားလဲတော်တော်ခုနလိုမမြင်နေတာမြင်ရတာသို့မမြင်နေတာမြင်ရတာဒါရှေးကံကြောင့်ဖြစ်တာဒါဒါတိတိကျကျပဲဒါရှေးကံပဲကောင်းတာမြင်